တကယ်2550ပြည့်နှစ်လူတို့ဩဟာကောဇာတကယ်1368ခုနှစ်ဘုရဝတ္တန္တမိုးလာရာတိဝါဇူလပြည့်ကျော် ရှိရနေယနေ့ရွှေမင်းဝသာသနာရိပ်သာတို့ဓမ္မတဝနာ ကုသိုလ်ဒုလာရောက်စီးပူးကြတယ်ဓမ္မမာမကတရားလူလာကြတဲ့ယောဂီသူတော်စင်များကို ဘုန်းကြီးဓမ္မဒါနတရားအလှပေးလူမှာကတော့တတိပဌာနာသုတ်တံဒေသနာတော်မှာလာတဲ့ဣရိယာပဋ္ဌပပတရားဒေသနာတော်ကိုဘုန်းကြီးဆက်လက်ပြီးတော့ဟောကြားပေးသွားမှာဖြစ်ပါတယ်။ဘုရားရှင်ကိုရောမြတ်ကြီးဟာတတိပဌာနာသုတ်တံဒေသနာတော်ကြီးမှာ20နဲ့တပိုင်း20တကန္တပိုင်းခြားပြီးတော့ဟောကြားတော်မူခဲ့ပါတယ် တရားရှုပွားအားထုတ်ကြမဲ့ပုဂ္ဂိုလ်များအားထုတ်ပုံအားထုတ်နည်းပြည့်ပြည့်စုံစုံအနေအားဖြင့်မြတ်စွာဘုရားဟောကြားတော်မူပါလေ။ဘုန်းကြီးတို့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးဟာလည်းပဲဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူသွားတဲ့အဲ့ဒီဒေသနာတော်အတိုင်းတတိပဌာနာသုတ်တဒေသနာတော်ကြီးကိုပြည့်ပြည့်စုံစုံပဲတပြည့်ယောဂီများကိုအားထုတ်ဖို့ညွှန်ကြားတော်မူပါလေ။ အဲဒီမှာဣရိယပဋ္ဌာပိုင်းမှာဆိုရင်ကိစ္ဆံတောဝါကိစ္ဆာမိတိထိတောဝါထိတောမိတိနိသိဏောဝါနိသိဏောမိတိတယံနောဝါတယံနောမိတိပသနာတိသွားတဲ့ဣရိယာပုရက်တဲ့ဣရိယာပုထိုင်တဲ့ဣရိယာပုလျှောင်းတဲ့ဣရိယာပုလို့ဣရိယာပု၄မျိုးဒီဣရိယာပု၄မျိုးရှုမှတ်ပုံတွေကိုမြတ်စွာဘုရားပြည့်ပြည့်စုံစုံဟောကြားထားပါတယ် ဘုန်းကြီးတို့ယောဂီများကိုလည်းပဲတို့ဣတိယပဋ္ဌာပိုင်းမှာရှုမှတ်တတ်အောင်နေအားဖြင့်ဘုန်းကြီးကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပ္ပနိတိယအတိုင်းစွမ်းနိုင်ဆုံးကြိုးစားပြီးတော့ဆရာတော်ဘုရားကြီးရဲ့ဝိပဿနာဉာဏ်တွေကိုအခြေခံပြီးတော့ဟောကြားပေးခဲ့ပါပြီ များသောအားဖြင့်တော့ကမ္မထန်တရားအားထုတ်တဲ့အခါကာလမှာထိုင်ရှုမှတ်တဲ့ကမ္မထန်တရားကိုပဲနိပေးတာများပါတယ်ကမ္မထန်ဌာနရတဲ့အခါရှုမှတ်ပုံရှုမှတ်နေတွေသွားတဲ့အခါရှုမှတ်ပုံရှုမှတ်နေတွေလျှောင်းတဲ့အခါရှုမှတ်ပုံရှုမှတ်နေတွေကိုတော့စနစ်တကျနိပေးတဲ့ဌာနရဲ့လို့အင်မတန်နှဲပါတယ် ဘုန်းကြီးတို့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးကတော့ဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူထားတဲ့ဒီတတိပဌာနာသုတ်တံဒေသနာတော်ကြီးအတိုင်းပဲကိစ္ဆံတော်ဝါကိစ္ဆမိတိပ္ပဇာနာတိဆိုတဲ့ဒေသနာတော်အတိုင်းသွားနေတဲ့အမူအရာ ရှုမှတ်ပုံလေးတွေကိုစနစ်တကျတပြည့်ယောဂီများကို ရှုမှတ်တတ်အောင်ညွှန်ပြပေးပါတယ်ရတဲ့အခါမှာလည်းပဲဆံပြားကခြေပြားတိုင်အောင်တကိုယ်လုံးရဲ့ တောင့်တင်းရင်းရံနေတဲ့သဘောထောက်ကန်နေတဲ့သဘောလေးတွေကိုသိအောင်ရှုမှတ်ဖို့အတွက်စနစ်တကျညွန်ပြပြီးတော့ဟောပြပေးခဲ့ပါတယ်။ထိုင်ပြီးတော့ရှုမှတ်တဲ့အခါမှာလည်းပဲထင်ရှားတဲ့ကမ္မထံအာယုံကိုစူးစိုက်ပြီးတော့နာသီးပြားရဲ့ဝင်လေထွက်လေကထင်ရှားရင်ဝင်လေထွက်လေရှုဖို့အဲ့ဒီဝင်လေထွက်လေနဲ့တစ်ဆက်တည်းဖြစ်နေတဲ့ ကာယဖွတ်တပအဲ့ဒီမှာဝမ်းပိုင်းရဲ့တွန့်ကန်တောင့်တင်းလှုပ်ရှားရွေ့ရှားနေတဲ့သဘောလေးတွေကိုလည်းပဲဖောင်းကိုက်ဖောင်းနေပိန်ကိုက်ပိန်နေရှုမှတ်ဖို့အဲ့လိုမှမထင်ရှားခဲ့ရင်လည်းပဲမိမိရဲ့အထိုင်နေတဲ့အမှုရာလေးကိုတတိကံပြီးတော့ရှုမှတ်ဖို့ညွန်ပြပြီးတော့စနစ်တကျညွန်ပြပေးပါလေ။ လျောင်းတဲ့ခံမှာလည်းပဲလျောင်းတဲ့ဣရိယာပုရှုမှတ်ဖို့ရှုမှတ်နည်းတွေညွှန်ပြပေးပါတယ်။အဲ့ဒါကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာမိမိရဲ့အတ္တနောမတိနဲ့ညွှန်ပြတာမဟုတ်ပါဘူး။ဘုရားရှင်ကိုရောင်မြတ်ကြီးကိုတော်တိုင်ကဒီတတိပဋ္ဌာနသုတ်တံဒေသနာတော်ကြီးမှာဣရိယာပဋ္ဌပပါဆိုပြီးတော့တပိုင်းတကန္တရှုမှတ်ဖို့ရှုမှတ်နည်းတွေကိုမြတ်စွာဘုရားဟောတာပါဟောထားခဲ့ပါတယ်။အဲ့ဒီဟောထားတဲ့အတိုင်းကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးက ရှုမှတ်နည်းတွေအပြည့်အစုံထိုင်ဣရိယာပုနဲ့ရှုမှတ်ပုံရပ်တဲ့ဣရိယာပုနဲ့ရှုမှတ်ပုံဈဉ္ဉံဣရိယာပုနဲ့ရှုမှတ်ပုံလျှောင်းတဲ့ဣရိယာပုနဲ့ရှုမှတ်ပုံတွေကိုဟောကြားတော်မူတာပါဒီမှာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီဣရိယာပဋ္ဌပပမှာပုဏ္ဏစာပရံဘိခဝေဘိက္ခုကိသံတော်ဝါကိသံမိတိပသနာတိထိတော်ဝါထိတော်မိတိပသနာတိ နိသိဏောဝါနိသိဏောမိတိပသနာတိတယနောဝါတယနောမိတိပသနာတိဘေခဝေယံတို့များဥจิตသားတို့ဘုနာစာပရရှုမပွားများအာထုပုံနောက်တစ်မျိုးကဘေခုယဟန်သည်ဝါတတိပဋ္ဌာဝိပဿနာတရားတွေရှုပွားအာထုနေတဲ့ယောဂီပုဂ္ဂိုလ်သည်ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီ ဝါသွားတုံသွားစေသွားကြိုက်သွားစေမူလီကိစ္ဆာမိတိသွားသည်ဟု၍ပဇာနာတိတိဤဝါတိအောင်ရှုပါသွားနေရင်သွားနေတဲ့အမူအရာလေးသိအောင်ရှုတယ်ထီတော်ဝါရတ်တော်လီဝါရတ်လျင်လီဝါရတုံးရဆယ်ရခိုင်ရစင်မူလီထီတော်မိတိရတ်တိဟု၍ပဇာနာတိတိဤဝါတိအောင်ရှုပါဒီသွားတဲ့ဣရိယာပုနဲ့ရှုမှတ်ပုံအပြည့်အစုံတွေကိုဘုန်းကြီးတို့ယောဂီများဘုန်းကြီးဟောကြားပေးခဲ့ပြီးပြီ။ ရတဲ့အမူအရာရှုမှတ်ပုံအပြည့်စုံတွေကိုဘုန်းကြီးအကျဉ်းချုပ်နေအဖြစ်ယောဂီများကိုဟောကြားပေးခဲ့ပြီးပြီ။ယနေ့အလှည့်ကျလာတာကနိသိဏောဝါနိသိဏောမိတိပဇနာတိနိသိဏောဝါထိုင်တော်လီဝါထိုင်လျင်လီဝါထိုင်နှုံထိုင်စေထိုင်ကြိုက်ထိုင်စဉ်မူလီနိသိဏောမိတိထိုင်သည်ဟူ၍ပဇနာတိတိဧဝံတိအောင်ရှုပါ။ဘုရားရှင်ကိုရောင်မြတ်ကြီးက ထိုင်တဲ့အခါမှာလည်းပဲအဲ့ဒီထိုင်တဲ့ဣရိယာပုနဲ့မိမိရဲ့ဒီမှာသဘောတဘာဝလေးတွေကိုညံနဲ့တည်တည်ချာချာသိအောင်ရှုတဲ့ထိုင်နေတဲ့အမူအရာလေးကိုဒီတော့ထိုင်နေတဲ့အမူအရာလေးကိုယောဂီပုဂ္ဂိုလ်ရှုရမယ်ဆိုတော့ဘယ်လိုရှုမလဲဆိုရင်အဲ့ဒီထိုင်နေတဲ့အမူအရာလေးကိုမိမိညံထဲမှာမြင်လာအောင်ရှုလိုက်လေထိုင်နေထိုင်နေရှုလို့ရတယ် အဲဒီလိုထိုင်လေလို့ရှုတဲ့အခါမှာမိမိထိုင်နေတဲ့ပုံမှန်တရံလေးထင်သွားအောင်ရှုရတာဖြစ်တော့ဒီတိုင်းတေချာရှုလို့မလွယ်ဘူးအာယုံပြုလို့အဲတော့ဘယ်လိုရှုရမလဲဆိုတော့အောက်ပိုင်းခန္ဓာကိုယ်လေးကခွေနေအပေါ်ပိုင်းခန္ဓာကိုယ်လေးကတခါတည်းခါနေရကနေပြီးအပေါ်ပိုင်းကိုမက်ပြီးထောင်းနေတယ်တောင့်နေတယ်အဲ့ဒါလေးကိုအာယုံဆိုင်လိုက်အောက်ပိုင်းလေးကခွေအပေါ်ပိုင်းကန်းလေးကပေါ်ကိုမက်ပြီးတောင့်နေတဲ့သဘောလေးကို စိုက်လိုက်တဲ့အခါမှာထိုင်နေတဲ့အမူအရာလေးပုံလေးကိုအာယုံစိုက်မိသွားတယ်။ခွေးနေတဲ့သဘောတောင်းပြီးတော့ထောင်းနေတဲ့သဘောအဲ့ဒီသဘောလေးကိုထိုင်နေယောဂီပုဂ္ဂိုလ်ကအဲ့လိုညံထဲမှာသိအောင်သေးသေးချာချာရှုပါတဲ့။အဲ့လိုထိုင်နေထိုင်နေလို့ရှုလို့ကလည်းရှုပါ။ဒီလိုမဟုတ်ဘူး။တခြားဘာကထင်ရှားလဲဝင်လေထွက်လေဖြစ်တဲ့အတ္တတပတ္တတ္တ အဲ့ဒီဝင်လေထွက်လေဖြစ်တဲ့အတ္တတပတ္တတကထင်ရှားနေရင်လည်းပဲအဲ့ဒီယောဂီပုဂ္ဂိုလ်ဟာ ဝင်လေသည့်ထွက်လေသည့်ရှုပါတဲ့ဒီလိုမဟုတ်ဘူးဝင်လေထွက်လေကြောင့်ဝမ်းပိုက်ကလေးရဲ့တွန်းကန်တောင့်တင်းလှုပ်ရှားနေတဲ့သဘောရွေ့ရွေ့ပြီးရော့သွားတဲ့သဘောအဲ့ဒီသဘောလေးကထင်ရှားရင်လည်း အဲ့ဒီမှာဝါယောဓာတ်ရဲ့တောကံတောင်တင်းလှုပ်ရှားရွေ့ရှားနေတဲ့သဘောလေးကိုသိအောင်ရှုပါတဲ့ဝါမကလေးတရွေ့ချင်းတွန်းကန်တောင်တင်းပြီးတော့ဖောင်းကန်လာရင်ဖောင်းနေစိတ်မှတ်ကလေးနဲ့လေလေးပြန်ထွက်သွားလို့ဝါမကလေးဟာတရွေ့ချင်းတရွေ့ချင်းရွေ့ပြီးရော့ကြပိန်ကြသွားရင်ပိန်နေစိတ်မှတ်ကလေးနဲ့အဲ့ဒီပုံမှန်ပဲတည်တည်ချာချာလေးစိုက်ရှုပါတဲ့ဒါကြောင့်မို့မိမိထင်ရှားနေတဲ့အာယုံလေးကိုပဲရှုသွားရမှာ ဝိပေါ်ရာပတ္တနာရှုတာဝိပဿနာပေါ်ရာတနည်းထင်ရှားရာလေးကို ရှုတာဝိပဿနာလို့ခေါ်တယ်အဲတော့ထိုင်တာလေးကထင်ရှားရင်ယောဂီထိုင်နေတဲ့ပုံသဏ္ဍာန်လေးကိုရှုမယ်ဒီလိုမှမဟုတ်ဘူးကြမ်းနဲ့ထိနေတဲ့နေရာလေးကထင်ရှားရင်အဲ့ဒီထိနေတဲ့နေရာလေးကိုစိုက်ရှုမယ်ဒီလိုမဟုတ်ဘူးဝင်လေထွက်လေလေးကထင်ရှားရင်အဲ့ဒီနှာသီးပြားရဲ့ဝင်လေသီးထွက်လေသီးလေးကိုရှုမယ် ဒီလိုမဟုတ်ဘူးအဲ့ဒီဝင်နေကြောင်းဝမ်းမိုက်ကလေးတင်းပြီးဖောင်းကန်လာတဲ့သဘောလေးကထင်ရှားရင်အဲ့ဒီဖောင်းကန်လာတဲ့သဘောလေးကိုရှုမယ်ထွက်လေကြောင်းရော့ကြပိန်ကြသွားရင်ပိန်သွားတဲ့သဘောလေးကိုရှုမယ်ထိုင်ပြီးရှုတဲ့အခါကလည်းမှအဲ့ဒီလိုထင်ရှားတဲ့သဘောအာယုံလေးကိုယောဂီပုဂ္ဂိုလ်ကသေသေးချာချာဉာဏ်နဲ့သိအောင်ရှုပါဒီတော့ဒီလိုရှုတဲ့အခါကလည်းမှဘုန်းကြီးတို့ယောဂီများ ထိုင်ပြီးတော့ထိုင်တယ်လို့ရှုတဲ့အခါကာလမှာကြည့်အောက်ပိုင်းလေးကခွေပြီးတော့အပေါ်ပိုင်းခန္ဓာကိုယ်လေးကခါနေရကနေပြီးအပေါ်ပိုင်းခန္ဓာကိုယ်လေးကတင်းပြီးတောင့်နေတဲ့သဘောလေးအဲ့ဒီသဘောလေးကိုတည်တည်ချာချာသိအောင်ရှုအဲ့လိုမှမသိရင်ဝမ်းပိုက်ကြီးဖောင်းနေတာဝမ်းပိုက်ကြီးပိန်နေတာဒါကိုသိနေလို့ရှိရင်ဒါပညာပဲဒါပရမတ်မဟုတ်ဘူးတရားမဟုတ် တကယ်ယောဂီရဲ့ဉာဏ်ထဲမှာထင်သွားရမှာကတင်းကန့်လာတဲ့သဘောရွေ့ပြီးရော့ကြပင်ကြသွားတဲ့သဘောဒီသဘောလေးထင်ရမှာထိုင်နေလို့ရှုတဲ့အခါမှာလည်းပဲမိမိရဲ့ခန္ဓာကိုယ်ပုံမှန်တရားကြီးထင်ရမှာမဟုတ်ဘူးအောက်ပိုင်းလေးကခွေးအပေါ်ပိုင်းလေးကခါနေပြီးအပေါ်ပိုင်းကိုမက်ပြီးတောင့်နေတဲ့သဘောလေးထင်ရမှာအဲ့ဒီသဘောလေးကိုထင်အောင်မြင်အောင်သေသေးချာချာရှုရမှာဒီလိုမှမရှုနိုင်လို့ရှိရင်ဖောင်းတာလည်းငါပဲပိန်တာလည်းငါပဲမှတ်နေတာလည်းငါပဲ ငါအနေအားဖြင့်မိမိဟာမှတ်စွဲနေလို့ရှိရင် အမှားဒိဋ္ဌိကြီးဖြစ်နေမယ်။ဒါကြောင့်မို့အဲ့ဒီမှာငါဆိုတဲ့အစွဲရေးပြုတ်သွားအောင်အမှန်တဘာဝလေးတွေသိအောင်တေချာဆိုင်ရှုတေချာဆိုင်ရှုတေချာရှုတဲ့အခါမှာဒီမှာအထကရာဆရာကပွင့်ပြထားတယ်။တန်ထို့ထိုင်လိုတဲ့စိတ်ကဝါယံဇနိတိတွန့်ကန်တောင့်တင်းမှုတတ္တိထုကိုဖြစ်စေတယ်တဲ့။ ဝါယောတဲ့တောင့်တင်းလှုပ်ရှားမှုကဝိညာဉ်တည်းတွန်းကံမှုတတ္တိထုကိုဇနေတိဖြစ်ပေါ်စေတယ်တဲ့စိတ်တကရိယာဝါယောဓာတုဝိပါရိနာတဲ့စိတ်ကပြုတ်အပ်သောတောင့်တင်းလှုပ်ရှားမှု၏ပြန့်နှံ့လှုပ်ရှားခြင်းကြောင့်ဟိတိမကာယတသမိဇနံဥပရိဥပရိမကာယတဥဒိတဘာဝောတဲ့အောက်ပိုင်းခန္ဓာကိုယ်ဤခွေနေခြင်းတဲ့ အထက်ပိုင်းခန္ဓာကိုယ်ဤထောင်နေခြင်းကိုနိတိဇာတိထိုင်ခြင်းဟူ၍ဝိဇ္ဇတိခေါ်ဆိုအပ်ပါလေတဲ့ထိုင်နေဆိုတဲ့နေရာမှာဟောဒီလိုခန္ဓာကိုယ်ကြီးပုံမှန်တရားကြီးထင်နေရမှာမဟုတ်ဘူးရှုတဲ့အခါမှာယောဂီပုဂ္ဂိုလ်ဉာဏ်လေးနဲ့ထိုင်နေလို့ရှုလိုက်တဲ့အခါအောက်ပိုင်းလေးခွေအပေါ်ပိုင်းခန္ဓာကိုယ်လေးကအပေါ်ကိုမှန်ပြီးတောင့်နေတဲ့သဘောလေးထောင်းနေတဲ့သဘောလေးအဲ့ဒီဟာလေးကိုဉာဏ်နဲ့မြင်အောင်ကြည့်လိုက်ရင်ကြည့်ပြီးတော့ထိုင်နေအဲ့လိုရှုရမှာ ဟင်အဲ့လိုရှုလိုက်တာကိုဘုန်းကြီးတို့ယောဂီများနိတ္တဇာတိဝုစတိထိုင်ခြင်းဟူ၍ဝုစတိခေါ်ဆိုတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများထိုင်တဲ့ခါမှာရှုတဲ့ထိုင်ကမ္မထာနဲ့ရှုတဲ့အခါကလမှာယခုပြောတဲ့ထိုင်နေတဲ့အမူအရာအာယုန်လေးကိုပဲရှုရှုသို့မဟုတ်နှာသီးပြရဲ့ဝင်လေထွက်လေလေးသိနေတာလေးကိုပဲရှုရှုသို့မဟုတ်အဲ့ဒီဝင်လေထွက်လေရဲ့အကြောင်းကြောင့် ဖောင်းမှုပိန်မှုလေးဖြစ်နေတဲ့အဲ့ဒီဖောင်းအာယုံပိန်အာယုံလေးကိုပဲရှုရှုအဲ့ဒီထင်ရှားတဲ့အာယုံလေးကိုယောဂီပုဂ္ဂိုလ်ဟာထိုင်တဲ့အခါမှာ ရှုနေရမှာဖြစ်ပါတယ်အဲ့လိုထိုင်တဲ့အခါမှာရှုနေတဲ့အခါကလည်းကြတော့တကယ်လို့ယောဂီပုဂ္ဂိုလ်ဟာစပြီးရှုမှတ်စတမာတိထူထောင်စ အဲ့လိုအာထုတ်စယောဂီပုဂ္ဂိုလ်ဟာစိတ်တည်ငြိမ်မှုတမာတိမရသေးပါဘူးဘုန်းကြီးတို့ထိုင်နေထိတယ်လို့ပဲထိုင်နေလို့ပဲရှုရှုဝင်လေထွက်လေကိုပဲရှုရှုဖောင်းအာယုံပင်အာယုံကိုပဲရှုရှုရှုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာ၄၅စက္ကန့်တောင်မရနိုင်စအထုစပုဂ္ဂိုလ်ဟာလေ၄၅၀စက္ကန့်လောက်တောင်မရဘူးစိတ်ကခဏလေးနေအပြင်ထွက်သွားပြန်စိတ်လေးကိုထင်းရတာ လွယ်သလားခဲရင်သလားဗျာမြင့်မတန်ခဲရင်နေဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒုံနိခန္တာလဟုနောယထကာမနိပါတိနောတဲ့စိတ်တတဓမ္မထောတာတုစိတ်တံဒန္တံဒုက္ခဝဟံဒုံနိကဟတာနှိမ့်နိုင်ခဲစွာထသောလဟုနောလျင်မြန်စွာဖြစ်ခြင်းချုပ်ခြင်းရှိထသောယတကမနိပါတိနောမျိုးနွယ်နှိမ့်မြင့်တင့်မတင့်ကို မချစ်တွေ့တတ်အမှန်မရှိသောအာယုန်၌ကြလိရှိထားသောမိမိရဲ့စိတ်ဟာမြင့်မြတ်တဲ့ပုဂ္ဂိုလ်စီကိုလည်းစိတ်တွေရောက်သွားသလိုယုံနေတဲ့ပုဂ္ဂိုလ်တွေစီကိုလည်းစိတ်တွေရောက်သွားတာပဲစိတ်တွေဟာအင်မတန်ကိုလျင်မြန်နေအခုပေါ်လာလိုက်အခုပြက်ပြက်သွားလိုက်အခုဖြစ်လာလိုက်အခုပြက်သွားလိုက်အဲလိုလဟုတော့လျင်မြန်စွာဖြစ်ချင်းချုပ်ချင်းလည်းရှိတတ်တယ်ယတ္တကမ္မနိပါတိနောတဲ့ ဒီစိတ်ဟာပဲအမျိုးအနွယ်ဟိုငါနဲ့မသိတော့တဲ့မြင့်မြတ်တဲ့အမျိုးတွေပေါ်မှာစိတ်မကောင်းတဲ့စိတ်တွေမရောက်မရောက်သင့်ပါလားဆိုတာလည်းမရှိဘူးဟာနင်းကြတဲ့ပုဂ္ဂိုလ်တွေပေါ်မှာဒီစိတ်တွေထားရမှာပါလားဆိုတာလည်းမသိဘူးအဲ့တော့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေစီမှာလည်းစိတ်ကရောက်သွားတာပဲနင်းကြတဲ့ပုဂ္ဂိုလ်တွေစီမှာလည်းစိတ်တွေရောက်သွားတာအဲ့တော့ဒီစိတ်ကလေးဟာထိမ့်သိမ့်ရတာအင်မတန်မှခက်တယ်ဒါကြောင့်စိတ်တတ်တာနှိမ်နှင်းဖို့ရာအင်မတန်ခင်းရတဲ့စိတ်ကိုဓမ္မထောတဲ့ တမထဘာဝနာဝိပဿနာဘာဝနာဟူသောအကျင့်ပฏิပတ်ဖြင့်ဆုံးမတော်သူအားတဲ့တာဓုကောင်းလာပါပြီဘုန်းကြီးတို့အခုဒီမှာတရားခွင်မှာဝင်ပြီးတော့အခုရှုနေတာပွားနေတာအားထုတ်နေအဲလိုရှုမှတ်ပွားများအားထုတ်နေတယ်ဆိုတာမိမိရဲ့စိတ်လေးကိုယဉ်ကျေးအောင် ဆုံးမနေတာဘာဖြစ်အောင်ဆုံးမနေတာလဲယဉ်ကျေးအောင် ဆုံးမနေတာ အခုတရားရိပ်တာဝင်ပြီးတော့တရားအထုတ်တယ်ဆိုတာစိတ်ကလေးကိုယဉ်ကျေးအောင်ဆုံးမနေတာမိမိစိတ်လေးဟာဒီတိုင်းလေးသာလွတ်ထားမယ်ဆိုရင်ကောင်းတဲ့အာယုံစီရောက်မလားမကောင်းတဲ့အာယုံစီရောက်မလားမကောင်းတဲ့အာယုန်ကြီးရဲ့စိတ်ကရောက်နေလို့ပါပသမိန်ရမတိမနောတဲ့မြတ်စွာဘုရားကမကောင်းတဲ့အာယုန်ထဲမှာသာဒီစိတ်ကလေးကပျော်မွေ့တတ်တယ်။ကောင်းတဲ့အာယုန်ထဲကြတော့စိတ်ကလေးကမပျော်မွေ့ဘူး။အခုတရားခွင်မှာ 3မိနစ်လေးအားထုတ်ခိုင်းတယ်တေချာစဉ်းစားကြည့်တချို့ပုဂ္ဂိုလ်3မိနစ်စလုံးကဒီမှတ်တဲ့အာယုံထဲမှာမရှိဘူးတမတ်နှမတ်လောက်မှတ်ပြီးတာနဲ့ပဲတခါတည်းဘေးတွင်ထွက်သွားတယ်10စက္ကန့်20စက္ကန့်30စက္ကန့်5စက္ကန့်လောက်တော့မရလိုက်တချို့ပုဂ္ဂိုလ်၄50စက္ကန့်လောက်တခါစိတ်ကလေးကိုထိန်းထားနိုင်တယ်တခါမကြာဘူးချက်ချင်းလွတ်ထွက်သွားတယ်အင်းအဲ့လိုစိတ်ကလေးကထိန်းသိမ်းရတာအင်မတန်မှခရင်တယ်အဲ့ဒီခရင်တဲ့စိတ်ကလေးကို တခြားဒါနနဲ့လည်းထိန်းလို့မရဘူးဆုံးမလို့မရဘူးသီလနဲ့လည်းဆုံးမလို့မရဘူးဘာနဲ့ဆုံးမရမလဲဆိုရင်ဘာဝနာနဲ့ဆုံးမရဘာနဲ့ဆုံးမရမလဲဟေးအခုတရားခွင်မှာဝင်ပြီးတော့သမထဘာဝနာဝိပဿနာဘာဝနာတရားတွေပွားများအားထုတ်နေတယ်ဆိုတာဒီစိတ်ကလေးကိုမလုပ်နေတာလေဆုံးမနေတာသမထဘာဝနာနဲ့ဆုံးမနေတယ်အခုဝိပဿနာဘာဝနာတွေနဲ့ဆုံးမနေတယ်အဲ့လိုဆုံးမလို့ဒန်တန် ဒီစိတ်ကလေးယဉ်ကျေးသွားပြီတည်ငြိမ်သွားပြီဆိုရင်တဲ့တန်တန်ဆုံးမ၍ယဉ်ကျေးပြီးသောစိတ်တန်စိတ်သည်ဒုက္ခဝဟလူနာနိဗ္ဗာန်သုံးတန်သောချမ်းသာမြတ်ရတာကိုကောင်းစွာဆောင်ပေးတတ်ပါပြီဒီစိတ်ကလေးကိုမိမိဆုံးမလိုက်လို့တည်ငြိမ်မှုလေးရသွားပြီမကောင်းတဲ့အာယုံစီမှာဒီစိတ်ကလေးမကျက်စားတော့ကိုရှုမှတ်တဲ့အာယုံလေးပေါ်မှာပဲမိမိကနှာသီးပြားရဲ့ဝင်လေထွက်လေလေးကိုရှုနေတယ်ဆိုရင်နှာသီးပြားရဲ့ဝင်လေထွက်လေလေးပေါ်မှာစိတ်လေးတည်နေတယ် သို့မဟုတ်ဝမ်းပန်းရဲ့ဖောင်းအာယုံပင်အာယုံလေးကိုရှုနေတယ်ဆိုရင်ဝမ်းပန်းရဲ့ဖောင်းအာယုံပင်အာယုံလေးပေါ်မှာစိတ်လေးစိတ်လေးတင်းနေတယ်ဒီနေရာလေးမှာဘုန်းကြီးပြောလို့ပါနာသီးပြရဲ့ဝင်လေထွက်လေရှုတယ်ဆိုတာဟာဘာဓာတ်ကိုရှုတာလဲဝါယောဓာတ်လေဓာတ်ကလေးပဲရှုနေတာလေဝင်လေလေးရဲ့ဒီမှာထိသွားတာထွက်လေလေးထိသွားတာဒါလေးအတိုက်ထိလေးပဲရှုသွားတာလေလေးပဲရှုနေတာအခုဝမ်းမရဲ့ပေါင်းမှုပိန်မှုရှုတယ်ဆိုတာလဲဘာဓာတ်ကိုရှုတာလဲကဲဝါယောဓာတ်ပဲအတူတူပဲဘုန်းကြီးတို့ယောဂီများ ဝါရောတဲ့ကိုပဲရှုနေတာပဲနှစ်ခုစလုံးကကြည့်လိုက်လေတစ်ဆက်တည်းဝင်လေလေးဝင်လာမှဖောင်းမှုလေးဖောင်းလာထွက်လေလေးထွက်သွားရင်ဝါပိန်လေးပိန်ပိန်သွားတယ်သူတို့နှစ်ခုတစ်ဆက်တည်းပဲဒီဝါရောတဲ့ကလေးကိုပဲရှုနေတာပဲအဲ့ဒီဝါရောတဲ့လေးပေါ်မှာမိမိရှုမှတ်တဲ့အာယုန်လေးပေါ်မှာမိမိစိတ်ကလေးကပ်ပြီးတီးနေပြီဘယ်မကောင်းတဲ့အာယုန်စီပေါ်မှာစိတ်တွေမကျစားတော့ရှုမှတ်တဲ့အာယုန်လေးပေါ်မှာစိတ်လေးတီးနေပြီဆိုရင်အဲ့ဒီစိတ်ကလေးဟာရင်ကျေးလာတာလားရိုင်းဆိုင်နေတာလား အဲယဉ်ကျေးလာပြီအဲ့ဒီစိတ်လေးကိုယဉ်ကျေးအောင်တည်ငြိမ်အောင်ဆုံးမနိုင်သွားပြီဆိုရင်ဒုက္ခဝဟချမ်းသာဆောင်ပေးတယ်ခုတရားအားထုတ်တဲ့ပုဂ္ဂိုလ်မှလည်းပဲပထမစိတ်တည်ငြိမ်မှုမရသေးခင်မှာတရားရှုမှတ်ရတာဒီထိုင်ကမ္မထမ်းလေးနဲ့ရှုမှတ်နေရတာချမ်းသာသလားဆင်းရဲသလားလေ15မိနစ်မိနစ်20ဆိုရင်ဟိုဘက်ဒီဘက်ရွှေ့ရပြီးပြောင်းရပြီးပြင်ရအဲ့ဒါချမ်းသာလို့လားဆင်းရဲလို့လားဆင်းရဲလို့ အခုစိတ်တည်ငြိမ်မှုတမာတိလေးရလာတဲ့ပုဂ္ဂိုလ်ကြတော့ဟောမိနစ်30မိနစ်40မိနစ်50မိနစ်60တဏှာဤထိုင်ပြီးရှုမှတ်တာပြောင်းတာရွှေ့တာပြင်တာရှိသေးရဲ့လားဆင်းရဲလို့လားချမ်းသာလို့လားဟေးချမ်းသာလို့ဆင်းရဲတာမထင်ရှားတော့ပြောင်းစရာလိုသေးရဲ့လားပြောင်းဖို့ရွှေ့ဖို့သူ့မှာမလိုတော့တခါလေအေးအေးဆေးဆေးချမ်းချမ်းသာသာလေးနဲ့ဒါကြောင့်မို့စိတ်လေးကိုယဉ်ကျေးအောင်တည်ငြိမ်အောင်မိမိတို့ထိမ့်သိမ့်နိုင်သွားပြီစောင့်ရှောက်နိုင်သွားပြီဆိုရင်တဲ့ ဒုက္ခဝဟချမ်းသာကိုဆောင်ပေးတယ်။ဘာကိုဆောင်ပေးတယ်။အေးနောက်ဆုံးနိဗ္ဗာန်ချမ်းသာထိအောင်မဆောင်နိုင်မိဘူးလား။ဒီကနေပြီးတော့တမန်တော်တရားတွေထက်တန်အကောင်းစွာရလို့ဝိပဿနာဉာဏ်နဲ့အစဉ်စဉ်ရင့်ကျက်ပြည့်စုံသွားပြီဆိုရင်ကတော့ဖြင့်အဲ့ဒီပုဂ္ဂိုလ်ဟာယုံနာနှစ်ပါးတို့ရဲ့ဖြစ်မှုပြက်မှုတွေရဲ့ပြည့်စင်ရာအငိမ့်တနိဗ္ဗာန်ကိုကိုယ်တိုင်ပဲဆက်ရောက်မျက်မှောက်မပြုတ်နိုင်မိဘူးလား။ကဲဒါကြောင့်ဘုန်းကြီးတို့ယောဂီများအခုထိုင်ပြီးတော့ရှုမှတ်တယ်ဆိုတာလည်းပဲ ဒီစိတ်ကလေးကိုယဉ်ကျေးအောင်မလုပ်နေကြတယ်ဆုံးမနေကြတာရက်ပြီးရှုမှတ်တယ်ဆိုတာလည်းပဲစိတ်လေးကိုယဉ်ကျေးအောင်ဆုံးမတာဈဉ္ညာလျှောက်ပြီးရှုမှတ်တယ်ဆိုတာလည်းပဲဗာလေးကို ဆုံးမနေတာလေဒီစိတ်ကလေးကိုဆုံးမနေတာပဲဘယ်ဣရိယာပုနဲ့ပဲရှုရှုရှုရင်ဒီစိတ်ကလေးတည်ငြိမ်မှုတမာတိရနိုင်သလားမရနိုင်ဘူးလားဒါဘုန်းကြီးတို့ယောဂီများကိုဘုန်းကြီးရှေ့ပိုင်းကဟောခဲ့ပြီပထမရက်ဒီ၃ရက်တိုင်တိုင်ဟောခဲ့ပြီအဲဒီမှာဈဉ္ညာကမ္မထာနဲ့ရှုမှတ်လို့တမာတိဖြစ်သွားပါဘူး အဲ့တော့ဈဉ္ညာကမ္မထာရှုမှတ်ရင်းကနေဝိပဿနာဉာဏ်ဤအစဉ်စဉ်တက်ပြီးတော့ကိလေသာအာသောကုန်ခန်းပြီးယဟန္တာဖြစ်သွားပုံတွေထိအောင်ဘုန်းကြီးဟောကြားပေးပြီးပြီ။နောက်ယက္ကမထာလေးနဲ့ရှုမှတ်လို့တမာရီဖြစ်နေပုံအဲ့ဒီယက္ကမထာနဲ့ရှုမှတ်ရင်းကနေပြီးတော့ဝိပဿနာဉာဏ်ဤမဲ့ဉာဏ်ဤအစဉ်စဉ်တက်ပြီးကိလေသာအာသောကုန်ခန်းယဟန္တာဖြစ်သွားပုံတွေထိအောင်ဘုန်းကြီးဟောကြားပေးခဲ့ပြီးပြီ။ဒီနေ့ကဘုန်းကြီးတို့ယောဂီများဣရိယာပဋ္ဌာပိုင်းမှာ နိသိဏောဝနိသိဏောမိတိပသနာတိဆိုတဲ့ဒေသနာတော်တိုင်းထိုင်ပြီးတော့ရှုမှတ်တဲ့ကမ္မထာအာယုန်လေးကိုရှုမှတ်ရမယ်။ညတော်အပြင်တော့ထိုင်ကမ္မထာကိုပဲအဓိကထားပြီးတော့တရားရိပ်တာတိုင်းရိပ်တာတိုင်းဟာရှုမှတ်ဖို့ညွှန်ကြားပေးကြတယ်။တကယ်လည်းပဲဝိသုဒ္ဓိမေထက္ကတာမှာထိုင်ကမ္မထာအဓိကပဓာဏပါပဲ။ရတဲ့ကမ္မထာဈဉ္ညာကမ္မထာတို့လျောင်းတဲ့ကမ္မထာတို့ဆိုတာအချမ်းရံမှာ။သို့တော့ဘယ်ကမ္မထာနဲ့ပဲရှုရှုဘယ်ဣရိယာပုနဲ့ပဲရှုရှုရှုမယ်ဆိုရင် တရားမရနိုင်ဘူးလားတရားရနိုင်တာကြီးတယ်ပဲဘယ်ဘယ်ဣရိယာပုနဲ့ပဲရှူရှူရနိုင်တာကြီးတယ်ပဲဒါကြောင့်အခုဒီမှာထိုင်ပြီးတော့ရှုတဲ့အခါမှာလည်းပဲတိတိကျကျဘုန်းကြီးတို့ယောဂီများစူးစိုက်ပြီးတော့ရှုရထိုင်တယ်လို့ရှုရင်လည်းပဲတမန်ငါရှာငါလေးထိုင်တယ်ထိုင်တယ်မလုံးနဲ့ထိုင်တယ်ဆိုရင်ဘုန်းကြီးစောစောကပြောတဲ့အတိုင်းမိမိရဲ့ထိုင်နေတဲ့ပုံပန်းတရံကိုဆိုလိုတာမဟုတ်ဘူးအောက်ပိုင်းခန္ဓာကိုယ်လေးကဘယ်လိုဖြစ်နေတယ်ခွေနေတယ် ဟောခန်းနေရကနေအပေါ်ပိုင်းခန္ဓာကိုယ်လေးကြတော့ဘာဖြစ်နေလဲတောင်းပြီးထောင်းနေတယ်အဲ့ဒီသဘောလေးကိုစိုက်ပြီးတော့ထိုင်နေလို့တည်တည်ချာချာရှုလိုက်အဲ့တော့ဟိုကတောင်းပြီးတော့နေတဲ့သဘောလေးဟာဓာတ်နဲ့ပြောမယ်ဆိုရင်ဝါယောဓာတ်ဘာဓာတ်လဲဝါယောဓာတ်ထောက်ကန်နေတဲ့သဘောလေးဆိုတာဝါယောဓာတ်ထောက်ကန်တောင့်တင်းလျော့ခြင်းတမီရင်းရိုင်လှုပ်ရှားရွေ့သွားတတ်သည် သူ့လိုရာပင်တွန်းလျက်ဆောင်သည် ဝါယောဓာတ်တိမမြယောဂီထောက်ကန်နေတဲ့သဘောထင်ရှားရင်ဗာဒတ်ထင်ရှားတယ်တောင့်တင်းနေတဲ့သဘောထင်ရှားရင်ဗာဒတ်ထင်ရှားတယ်ယော့နေတဲ့သဘောထင်ရှားရင်ဗာဒတ်ထင်ရှားတယ်ရွေ့ရွေ့ရွေ့ရွေ့နေတဲ့သဘောလေးထင်ရှားရင်ဗာဒတ်ထင်ရှားတာနဲ့အေးအဲ့ဒါလေးကိုသဘောပေါက်တာရင်းရိုက်နေတဲ့သဘောလေးထင်ရှားရင်ဗာဒတ်ထင်ရှားတယ်လှုပ်နေတဲ့သဘောလေးထင်ရှားရင်ဗာဒတ်ထင်ရှားတယ်ဝါယောဓာတ်အဲ့ဒါကြောင့်မို့ဒီမှာအခု ထိုင်နေတဲ့အခါကျတော့အောက်ပိုင်းကခန္ဓာကိုယ်ကနေပြီးတော့အပေါ်ပိုင်းထောက်ပြီးတော့တောက်နေတဲ့သဘောလေးထင်ရှားတဲ့အတွက်ဗာဒတ်ထင်ရှားတာလေအေးဝါယောဓာတ်လေးထင်ရှားနေပြီဆိုရင်အဲ့ဒီဝါယောဓာတ်ဟာရုပ်တရားလားနာမ်တရားလားအဲ့ဒီလို ရှုပြီးသိနေတဲ့စိတ်လေးကဗာတရားလဲဒီတော့ထိုင်နေလို့ရှုမှတ်ရင်ဗာနဲ့ဗာတွေ့ရတယ်ယုံနဲ့နာမ်ပဲဒါပဲယုံနဲ့နာမ်ပဲမိမိတို့ဒီလိုမသိခင်အချိန်ကကာလတုန်းကတော့ထိုင်နေတာလဲငါပဲ မှတ်နေတာလဲငါပဲငါနေအားဖြင့်စွန့်မှတ်နေကြတယ်အဲ့ဒီငါဆိုတဲ့အတိကြီးဟာအမှန်တည်လားအမှားတည်ကြီးလားအမှားတည်ကြီးအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိအခုအမှန်လေးသိလိုက်တယ်ရှုလိုက်တဲ့အခါကလည်းကြတော့အမှန်သဘောလေးကိုသိချသိလိုက်တယ်တောင့်တင်းနေတဲ့သဘောထောက်ကန်နေတဲ့သဘောလေးသိလိုက်အဲ့ဒီထောက်ကန်တောင့်တင်းနေတာဝါယောဓာတ်ယုတ်ရှုရင်းနဲ့သိနေတာလေးကစိတ်နံတရားအဲ့တော့ယုတ်နံကိုအမှန်သိလိုက်တာနဲ့ ငါဆိုတဲ့အဲ့ဒီအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိရှိသေးရဲ့လားမရှိတော့ဘူးအလင်းရောက်လာတာနဲ့ဘာဖြစ်သွားတယ်အမှောင်ပြောက်သွားတယ်အမှန်ရောက်လာအမှန်ရောက်လာတာနဲ့အမှားဘာဖြစ်သွားလဲပျောက်သွားတယ်အမှားဒိဋ္ဌိစင်သွားတယ်ဒါကြောင့်ယုံ nant မြင်လျင်ဒိဋ္ဌိစင်ပယ်ခွင်လွတ်နိုင်သည်ယုံ nant ကိုသာအမှန်မြင်လိုက်လို့ရှိရင်အမှားဒိဋ္ဌိဘာဖြစ်သွားလဲစင်သွားတယ်စင်သွားပြီဆိုရင်အပေကရောမလွတ်နိုင်ဘူးလား ဒါကြောင့်ဘုန်းကြီးတို့ယောဂီများထိုင်ပြီးရှုတဲ့အခါမှာလည်းပင်ထိုင်နေလို့ရှုတဲ့အခါတမန်ငါကရှံငါရှုရမှာလားသေးသေးချာချာစိုးစိုက်ပြီးရှုရမှာလားအေးကဲဒါလေးကိုဆိုကြည့်ကြရအောင်ထိုင်တာထိုင်မှန်သိထိုင်တာထိုင်မှန်သိသေးသေးချာချာမြင်အောင်ကြည့်သေးသေးချာချာမြင်အောင်ကြည့်တောင်းနေတာလေးတွေ့ရ၏ တင်းနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏အေရာဝါယောတတတိအေရာဝါယောတတတိထိုင်တာ ထိုင်မှန်သည်သေးသေးချာချာမြင်အောင်ကြည့်သေးသေးချာချာမြင်အောင်ကြည့်ဘာမျက်စိနဲ့ကြည့်ရမှာလဲ ပကတိမျက်စိနဲ့မြန်ပြုတ်ပြီးကြည့်မနေနဲ့ဘာမှမြင်ရမှာမဟုတ်ဘူးကိုယ်လက်ခြေကောင်းဒါပဲမြင်ရမှာဉာဏ်မျက်စိနဲ့ကြည့်လိုက်မှတကယ်သဘောလေးတဘာဝလေးကိုမတွေ့ရဘူးလားတောင့်နေတဲ့သဘောတင်းနေတဲ့သဘောထောက်ကန်နေတဲ့သဘောဒီသဘောလေးလာပြီးတွေ့ရအဲ့လိုတွေ့လိုက်ပြီဆိုရင်အမှန်သိတာလားအမှားသိတာလားအမှန်သိဟာတရားသိတာလားမတရားသိတာလားဒီဒါကြောင့်ထိုင်နာ ထိုင်မှန်သိထိုင်နာထိုင်မှန်သိသေးသေးချာချာမြင်အောင်ကြည့် တောင်းနေရာလေးတွေ့ရ၏တောင်းနေရာလေးတွေ့ရ၏တင်းတင်းနေရာလေးတွေ့ရ၏တင်းနေရာလေးတွေ့ရ၏ဧဒဝါယောဒတတိဧဒဝါယောဒတတိအေးအဲ့ဒီလိုတောင်းတင်းနေတဲ့သဘောလေးထောက်ကန်နေတဲ့သဘောလေးတွေ့ရပြီဆိုရင်ဒါဝါယောဒရုပ်တရားကိုသိလိုက်တာပဲနောက်ယောဂီပုဂ္ဂိုလ်ဟာဒီထိုင်တဲ့အမူအရာလေးတွေရှုတာလားဆိုတော့ ပိုပြီးထင်ရှားနေတဲ့အောက်ကကြမ်းနဲ့ထိနေတဲ့နေရာလေးကရောမရှင်းမထင်ရှားဘူးလားကျမ်းနဲ့ထိနေတဲ့တင်မန်းနဲ့ကျမ်းနဲ့ထိနေတဲ့နေရာလေးကမာတဲ့သဘောမထင်ရှားဘူးလားအချို့ယောဂီပုဂ္ဂိုလ်များဆိုရင် အောက်ကဂဲလုံးလေးနှလုံးပေါ်မှာ ထိုင်ခုပြီးထိုင်ထားရတယ်လို့မာနေတဲ့သဘောလေးနှစ်ခုကိုမတွေ့ရဘူးလားအဲ့ဒီမာနေတဲ့သဘောလေးဟာပထဝီဓာတ်ဗတ်ဓာတ်လေကဲတကယ်လို့မိမိကအဲ့ဒီဓာတ် သဘောလေးကိုကောင်းကောင်းညံနဲ့မသိရင်နမားနေတာဟာငါပဲငါတင်မာကြီးမားနေတာပဲငါနေအပြင်မမှတ်ဆွဲဘူးလားဗျာငါနေအပြင်သွားပြီးတော့ဟောထင်မှတ်နေတယ်တကယ်တမ်းသေးသေးချာချာရှုကြည့်တော့ငါလားပထဝီဓာတ်လားပထဝီဓာတ်မားနေတဲ့သဘောလေးကြည်စမ်းမဟာစီတရားပြောကြတယ်တချို့ကဖောင်းတာပိန်တာပါကွာတဲ့ဘာဓာတ်မှလည်းမပါပါဘူးတဲ့အခုရှုတယ်ဟော အကုန်လုံးဓာတ်သဘောတွေကြီးတယ်ပဲဗမာလူလွယ်လွယ်လေးလွယ်လွယ်လေးနဲ့ကလေးလူကြီးကစပြီးတော့ကလေးကစပြီးရှုတတ်အောင်ဆရာတော်ဘုရားကြီးကမိမိခေါ်နေကြအခေါ်အဝေါ်အသုံးနှုံးလေးနဲ့သင်ပေးထားခဲ့တာအဲ့ဒါလေးကိုတည်တည်ချာချာရှုတဲ့အခါကလာကြတော့ဉာဏ်သက်ဝင်သွားတာနဲ့တပြိုင်နက်တည်းသဘောလေးတွေမထင်ရှားဘူးလားဗျာထင်ရှားတယ်ကဲရှုလိုက်အောင်ဆိုကြည့်လိုက်အောင်ထိတာထိမှန်သည့် သေးသေးချာချာမြင်အောင်ကြည့်သေးသေးချာချာမြင်အောင်ကြည့်မာနေရာလေးတွေ့ရ၏မာနေရာလေးတွေ့ရ၏ဧဒါပထဝီဓာတ္တတိဧဒါပထဝီဓာတ္တတိထိရာထိမှန်တိထိရာထိမှန်တိသေးသေးချာချာမြင်အောင်ကြည့် မာနေရာလေးတွေ့ရဤမာနေရာလေးတွေ့ရဤဧတာပထဝီဓတ္တတိဧတာပထဝီဓတ္တတိဟောထိုင်နေထိတယ်လို့ရှုတဲ့ယောဂီပုဂ္ဂိုလ်အဲ့လိုယောဂီပုဂ္ဂိုလ်ဟာထိုင်နေထိတယ်ဆိုရင်အခုဘုန်းကြီးပြောတဲ့အတိုင်းထိုင်နေလို့ရှုတဲ့ပုဂ္ဂိုလ်ဟာအောက်ပိုင်းကကိုယ်အပေါ်ပိုင်းခန္ဓာကိုယ်ဟာယော့နေတာလားတောင့်နေတာလားအေးဒီသဘောလေးကိုထင်လာအောင်သေချာရှုရင်ဒါအမှန်သီလားအမှားသီလား ဟောထိုင်နေလို့ရှုတာကိုအဲ့လိုသိအောင်ရှုတော့ကြမ်းနဲ့တင်မနဲ့အထိနေရာလေးကိုထိတယ်လို့ရှုတဲ့အခါကလကြတော့လည်းပဲမာသဘောလေးမထင်ရှားဘူးလားအဲ့ဒီသဘောလေးကိုတည်တည်ချာချာသိအောင်ရှုနေရင်အမှန်သီလားအမှားသီလားဟောတမာရီအားကောင်းနေတဲ့ပုဂ္ဂိုလ်ကြတော့ကြမ်းနဲ့ထိနေတဲ့နေရာကအဲ့လိုမာတဲ့သဘောမထင်ရှားတော့ပြောတဲ့သဘောနုညံ့တဲ့သဘောထင်ရှားသွားတယ်အောက်ကတခါလဲမိမိထိုင်နေရတဲ့အပေါ်မှာဂွန်းပုံလေးပေါ်မှာမိမိထိုင်နေရတယ်လို့ နုညံ့တဲ့သဘောတွေထင်ရှားနေရင်လည်းပဲပထဝီဓာတ်ပဲဗာဓာတ်ပါလိမ့်မလဲဟေးပထဝီဓာတ်ပဲယောဂီပုဂ္ဂိုလ်ဟာအဲ့ဒီလိုထိုင်တာလေးရှုတဲ့အခါမှလည်းပဲဒီသူ့ရဲ့သဘောတဘာဝလေးကိုမြင်အောင်ရှုထိတဲ့အခါမှလည်းပဲသဘောတဘာဝလေးမြင်အောင်ရှုတချို့ပုဂ္ဂိုလ်ဟာကမ္မဋ္ဌာန်းဆရာကလည်းပဲဖောင်းနာပိနာမထင်ရှားဘူးဆိုရင်ထိုင်နေထိတယ်မှထိုင်နေထိတယ်ရှုလို့ပြောလိုက်တယ်ဒါပေမဲ့သေသေးချာချာဘယ်လိုမြင်အောင်ရှုရမယ်လို့မပြောတော့ ယောဂီပုဂ္ဂိုလ်ကလည်းထိုင်တယ်ထီတယ်ထိုင်တယ်ထီတယ်ဘယ်နေရာကိုဘယ်လိုအာယုပြုတ်ပြီးရှုမှန်းလည်းမသိတချို့ယောဂီပုဂ္ဂိုလ်ကနှုတ်ကသာပြောနေတာနော်ကိုအာယုဆိုင်ရမှာဘယ်နေရာအာယုဆိုင်ရမယ်ဆိုတာမသိဘူးအခုယောဂီတို့ထိုင်နေဆိုရင်ဘယ်လိုအာယုဆိုင်ရမယ်ဆိုတာသိပြီလားသိပြီနော်ထိုင်နေဆိုရင်အောက်ပိုင်းလေးကကိုယ်အပေါ်ပိုင်းကဘယ်လိုမှန်နေတဲ့သဘောလေးကိုအာယုဆိုင်လိုက်ခါနေရနေအပေါ်ပိုင်းကိုမတ်ပြီးထောင်းနေတဲ့သဘောလေးအာယုဆိုင်လိုက်ဒါကိုထိုင်နေအာယုဆိုင်ယူလိုက် ထိတယ်ဆိုတဲ့နေရာမှာကျန်းတဲ့တင်မနဲ့ထိတဲ့နေရာလေးမာနေတဲ့သဘောလေးကိုထိတယ်အာယုဆိုင်လိုက်ထိုင်နေထိတယ်အဲ့လိုရှုတဲ့အခါမှာတကယ့်ကိုသူ့ရဲ့သဘာဝလေးတောင့်တင်းထောက်ကန်နေတဲ့သဘောလေးသိမယ်မာနေတဲ့သဘောပြော့နေတဲ့သဘောလေးသိမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအမှန်သီလားအမှားသီလားအဲ့လိုသိနေတာ မာနေတဲ့သဘောလေးဟာလေပထဝီဓာတ်ရုပ်တရားဘာတရားလဲသူ့ကိုရှုပြီးသိနေတဲ့စိတ်လေးကဘာတရားလဲ ကဲထိတယ်လို့ရှုတဲ့အခါမှာလည်းယုံတဲ့နာထိုင်တယ်လို့ရှုတဲ့အခါမှာလည်းအဲလိုအမှန်သိလာပါစီဆရာတော်ဘုရားကြီးရဲ့ပင်နေထားပြီးတော့ရှုမှတ်ဖို့ဆိုပြီးညွှန်ကြားအဲ့ဒီညွှန်ကြားတဲ့အာယုလေးကိုယောဂီတို့ရှုခိုင်းတယ်ဘုန်းကြီးကတော့ရောက်လာရင်အဲ့ဒီဘောင်းအာယုပင်အာယုပင်နေကမ္မထာလေးကိုရအောင်မိအောင်တည်တည်ချာချာသတိပေးပြီးတော့ရှုမှတ်ခိုင်းပါတယ်တကယ်လို့မိမိဟာနှာလေးပြားရဲ့ဝင်လေထွက်လေကိုရှုနေကြပါဆိုရင်လည်းဘုန်းကြီးမရှုခိုင်းမဲနဲ့ မရှုမှတ်ရဘူးဆိုတာမျိုးကိုဘုန်းကြီးမတားမြစ်ပါရှုမှတ်ရပါတယ်နာသီးပြားရဲ့ဝင်လေထွက်လေရှုတာလည်းပဲရှုလို့ရပါတယ်အဲ့ဒီဝင်လေထွက်လေလေးရှုရင်းကနေပြီးတော့အဲ့ဒီရှုသွင်းတဲ့ဝမ်းမိုက်လေလေးကဘယ်ထိအောင်ဆုံးသွားလဲဆိုတာလေးတချာလေးတတိလေးကပ်ပြီးကြည့်ကြည်စမ်းပါလို့ဘုန်းကြီးအဲ့လိုပဲပို့ပေးပါတယ်ထွက်သွားတဲ့အခါမှာအဲ့ဒီမှာဆုံးသွားတဲ့အခါမှာဘယ်လိုဖြစ်သွားတယ်လဲဆိုတာလေးတခြားလေးသတိထားပြီးကြည့်ပေးစမ်းပါဝမ်းမိတ်နေရာလေးကိုစိတ်လေးပို့ထားကြည့်စမ်းပါမထင်ရှားရင်လက်ကလေးနဲ့ထားထိကြည့်စမ်းပါအားမရရင်လက်ကလေးပိုက်ထားကြည့်စမ်းပါ အဲ့လိုဆိုရင်ဘုန်းကြီးတို့ပြောတဲ့ဖောက်မှုပိန်မှုအာယုံလေးဟာလွယ်လွယ်ကူကူလေးနဲ့ထင်ရှားလာပါလိမ့်မယ်အဲ့လိုကိုတေချာလေးသင်ပေးပါတယ်မတတ်တဲ့ပုဂ္ဂိုလ်ကိုတတ်အောင်သင်ပေးပါတယ်ဒီဟာကိုဘုန်းကြီးတို့ဘောင်းနာပိန်နာမှမမှတ်ရမမှတ်တတ်ရင်မမှတ်ရဘူးဒီလိုမဟုတ်ပါဘူးကိုဝင်လေးထွက်လေးလေးကိုရှုနေကြပုဂ္ဂိုလ်ကိုလည်းဘုန်းကြီးတို့မတားမြက်ပါဘူးရှုလို့ရတယ်ဒါပေမဲ့ကိုပေးနေတဲ့နီးလေးကိုတော့ဖြင့်ဒီပုဂ္ဂိုလ်ရသွားအောင်ဘုန်းကြီးသင်ပေးလေးရှိပါတယ်ဓမ္မလည်းသူ့လာရကျွန်းနတ်မှာဖြစ်ပါတယ်ဟိုနေရာရောက်ရင်ဟိုနေရာကနီးကိုရအောင်ယူပါ ဒီနေရာရောက်ရင်ဒီကနီးကိုရအောင်ယူဖို့မလိုအပ်ဘူးလားအများကြီးလိုအပ်တယ်အဲ့တော့နီးဆိုတာကိုနီးလေးနဲ့ကိုဖြစ်ပေမဲ့လို့လေပဲဘုန်းကြီးတို့ယောဂီများဒီနီးလန်းနေတိုင်းအာထုတ်သွားရင်လမ်းဆုံးကတော့နိဗ္ဗာန်ပဲလမ်းဆုံးကဘာပါလိမ့်မလဲနိဗ္ဗာန်မှာပဲဘုန်းကြီးတို့ယောဂီများရွှေရကုံဘုရားကြီးကိုအရှိဘက်ဆောင်းနာငါပဲတက်တက်အနောက်ဘက်ဆောင်းနာငါပဲတက်တက်တောင်ဘက်မြောက်ဘက်ဆောင်းနာငါပဲတက်တက်တက်ချင်တဲ့ဆောင်းနာငါတက်ပါအပေါ်ရောက်ရင်ရွှေရကုံရောက်ဖို့ပါပဲ ဟုတ်တယ်မို့လားအခုလည်းပဲဘယ်နည်းနဲ့ပဲသွားသွားသွားပါနာသီးပြားကိုရှုမှတ်ပြီးတော့သွားတဲ့ပုဂ္ဂိုလ်လည်းသွားပါငယ်လေးကိုရှုမှတ်ပြီးတော့သွားတဲ့ပုဂ္ဂိုလ်လည်းသွားပါရင်ချိုင်ရှုမှတ်ပြီးတော့သွားတဲ့ပုဂ္ဂိုလ်လည်းသွားပါဝမ်းပိုက်ကိုရှုမှတ်ပြီးတော့သွားတဲ့ပုဂ္ဂိုလ်လည်းသွားပါသွားလို့ရပါတယ်ဒါပေမဲ့လမ်းဆုံးရင်နိဗ္ဗာန်ပါပဲဟုတ်တယ်မို့လားဗျာအားလုံးရဲ့ရည်ရွယ်ချက်ကတော့ဘာကိုလိုချင်လို့လဲအေးနိဗ္ဗာန်လိုချင်လို့သွားနေတာသွားတဲ့အခါမှာဘုန်းကြီးတို့ယောဂီများနီးကအရေးကြီးသွားပြီ အဲ့ဒီမှာသွားတဲ့အခါမှာဒီဇိုင်းမှမှတောက်လျှောက်သွားတဲ့ပုဂ္ဂိုလ်နဲ့လမ်းမှာတွေ့သမျှပုဂ္ဂိုလ်နဲ့စကားပြောပြီးသွားတဲ့ပုဂ္ဂိုလ်နဲ့ဘယ် ပုဂ္ဂိုလ်ကအရင်ရောက်မလဲအေးဒီဇိုင်းမှမှသွားတဲ့ပုဂ္ဂိုလ်ကအရင်ရောက်မယ်ဒါပဲယန္နာယန္နာပြီးစကားလေးပြောလိုက်ကြပါရာလေးစားလိုက်တောက်လိုက်ကြထိုင်ပြီးတော့နာထားတဲ့တရားလေးဆွေးနွေးလိုက်ကြဟာတကတရားထိုင်လို့ဂလိုင်းခေါက်လိုက်သွားပြီးတော့ထိုင်လိုက်ကြ ဆွေးနွေးထားတဲ့စကားတွေထိုင်စဉ်းစားစဉ်းစားပြီးတော့ပြန်ရောက်တိုင်းနဲ့ပြန်ညင်းညဟဲအိတ်လိုက်ကြစားလိုက်ကြအဲ့လိုသွားတာနဲ့တစိုက်မှတ်မှတ်မယမနာထိုင်ရင်လဲရှုမှတ်ရရင်လဲရှုမှတ်သွားရင်လဲရှုမှတ်စားရင်လဲရှုမှတ်လျှောင်းရင်လဲရှုမှတ်ဣရိယာပုတ်တိုင်းကိုမလွတ်အောင်တတိကပ်ပြီးရှုမှတ်ပြီးသွားတာနဲ့အဲ့လိုစကားလေးတပြောပြောနဲ့အေးအေးဆေးဆေးသွားတာနဲ့ဘယ်ဟာကအရင်ရောက်မလဲတစိုက်မှတ်မှတ်သွားတာကအရင်ရောက်မယ်ရွှေတကုံဘုရားသွားတယ်လို့ပဲနော် ခုတရားအထုတ်တဲ့ခါမှလည်းဒီတိုင်းပဲနီလန်းတွေကတော့သူ့နည်းနဲ့သူကိုနည်းနဲ့ကိုအမှန်ကြီးတယ်ပဲသို့တော့အဲ့လိုဒီဇိုင်းမှမှ တရားကြီးတဲ့အစဉ်စက်မပြတ်စက္ကန့်တိုင်းမိနစ်တိုင်းနာရီတိုင်းကိုအဆက်မပြတ်ဒလဇက်အခုခေတ်စကားနဲ့ပြောမယ်ဆိုရင် အချိန်နဲ့တပြေးညီအချိန်နဲ့ပါတယ်လေအချိန်နဲ့တပြေးညီဆိုတာရန်နာဖို့အချိန်ရှိသေးရလားမယံမနာကိုယ့်ရဲ့တရားကိုယ်သာ ရှုမှတ်ပြီးတော့သွားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာတရားအသိဉာဏ်ဓုတွေနှိမ့်နှိမ့်ရမှာလားမြန်မြန်ရမှာလားဟေးမြန်မြန်ကြီးရသွားမယ်ဒါကြောင့်မို့အခုကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကတော့ဝမ်းမရဲ့တွန့်ကန်တောင့်တင်းလှုပ်ရှားနေတဲ့ဝါရောဖွတ်တတ်ပါယုတ်တရားလေးကိုရှုခိုင်းပါအဲတွန့်ကန်နေတဲ့သဘောတောင့်တင်းနေတဲ့သဘောလှုပ်ရှားရွေ့ရှားနေတဲ့သဘောဒါလေးအဲ့တော့လေးလေးဝင်လာလို့ရှိရင်ဝမ်းမိုက်ကလေးကတပြေချင်းတွန့်ကန်တောင့်တင်းပြီးတော့ပေါက်ကန်လာတယ်ဒါလေးကိုသိချာရှုလေဖောင်းနေတယ် ဝမ်းမဲ့ကလေးရော့ကြပင်ကြသွားရင်ပိန်တယ်ပထမပိုင်းယောဂီတို့စပြီးရှုစမှာတော့ရှုမှတ်နည်းလေးကောင်းကောင်းမကျွမ်းကျင်သေးဘူးတမာတိကလည်းမရသေးစိတ်ကလည်းမတည်ငြိမ်သေးဘူးဆိုရင်တော့ရှုမှတ်တဲ့အခါမှာဝမ်းမဲ့ကြီးပေါင်းတယ်ဆိုရင်ဝမ်းမဲ့ကြီးပဲထင်နေလိမ့်မယ်ပိန်တယ်ဆိုရင်လည်းဝမ်းမဲ့ကြီးပိန်သွားတာပဲထင်ရှားလိမ့်မယ်ဖောင်းလာရင်လည်းဝမ်းမဲ့ကြီးဖောင်းလာတာပဲထင်ရှားလိမ့်မယ်ဒါပညာတရားကြီးပဲဒါတရားမဟုတ်သေးဘူးယောဂီပုဂ္ဂိုလ်တရားမတွေ့သေးဘူး သို့တော့ဆရာသမားညွှန်ပြတဲ့အတိုင်းအဲ့ဒီဖောင်းအာယုပိန်အာယုလေးပေါ်မှာရှုစိတ်ကလေးဆွဲဆွဲမြဲမြဲလေးကြာရှည်စွာကပ်ပြီးတော့10မိနစ်15မိနစ်မိနစ်20 30မစိတ်ကလေးတီလာပြီဆိုတဲ့အခါကလည်းကြတော့အဲ့ဒီမှာဝမ်းမိတ်ဆိုတဲ့တရားမထင်တော့ဘဲနဲ့တရွေချင်းတရွေချင်းတင်းပြီးကားလာတဲ့သဘောတွေ့ရပိန်တဲ့ခံမှလည်းဝမ်းပိုက်ဆိုတဲ့ပုံသံပုံမှန်တရားမထင်ရှားပဲနဲ့တရွေချင်းတရွေချင်းရွေ့ရွေ့ပြီးရော့ကျသွားတဲ့သဘောလေးထင်ရှားတယ် အဲ့လိုတင်းပြီးကမ်းလာတဲ့သဘောရွေ့ရွေ့ပြီးရော့ကျသွားတဲ့သဘောလေးထင်ရှားရင်ဒါအမှန်သီလားအမှားသီလားဘာဓာတ်ကိုသိတာလဲအေးဝါယောဓာတ်လေးကိုသိနေတာတွန်းကန်တောင့်တင်းလာတဲ့သဘောလဲဝါယောဓာတ်တရွေ့ချင်းတရွေ့ရွေ့ရွေ့ရော့သွားတာလည်းပဲဘာဓာတ်လဲအေးအဲ့လိုဝါယောဓာတ်ရဲ့သဘောလေးကိုသိသိချာချာသိအောင်ယောဂီပုဂ္ဂိုလ်ကသိချာဆိုင်ပြီးတော့ရှုဖို့မလိုပေဘူးလားဗျာကဲဆိုကြည့်လိုက်ဖောင်းတာဖောင်းမှန်းသည့်ဖောင်းတာ တေသေးချာချာမြင်အောင်ကြည်တေသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏ရွေနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏ဧဒဝါယောဓတတိဧ ပိန္ဒာပိမ့်မှန်တိပိန္ဒာပိမ့်မှန်တိသေသေးချာချာမြင်အောင်ကြည့်သေသေးချာချာမြင်အောင်ကြည့်ဗာမျက်စိနဲ့ကြည့်ပဂရိမျက်စိနဲ့ဖွင့်ကြည့်လို့မြင်မှမလားမြင်ပါဘူးပဂရိမျက်စိနဲ့မြင်တဲ့အမြင်ဟာတရားမြင်တာလားပရမတ်မြင်တာလားပညာကြီးမြင်တာလားပညာကြီးမြင်တာခန္ဓာကိုယ်ပုံမှန်တရားကြီးမြင်တာဒါပညာ ဟောဉာဏ်မျက်စိနဲ့ကြည့်လိုက်တဲ့အခါကျပရမတ်တင်းကန်လာတဲ့သဘောရော့ပြီးရွေ့ရွေ့သွားတဲ့သဘောမတွေ့ရဘူးလားအေးဒါပရမတ်အစစ်တရားပဲဒါကြောင့်ပိဏာပိမှန်တိပိဏာပိမှန်တိသေရေချာချာမြင်အောင်ကြည့်သေရေချာချာမြင်အောင်ကြည့်ရွေ့နေတာလေးတွေ့ရ၏ရွေ့နေတာလေးတွေ့ရ၏ရော့နေတာလေးတွေ့ရ၏ ဧဒဝါယောတတတိဧဒဝါယောတတတိကဲယောဂီပုဂ္ဂိုလ်ဟာဖောင်းနာပိဏာလေးကို ရှုနေရင်းနဲ့တကယ့်ပရမတ်အစစ်ဖြစ်တဲ့ယုံနာကိုကိုယ်တိုင်ညာနဲ့မတွေ့နိုင်ဘူးလားတကယ့်ဝါယောဓာတ်ဆိုတဲ့ပရမတ်အစစ်ကလေးကိုတခါနဲ့တင်းသဘောတောင်းသဘောလှုပ်သဘောရွေ့သဘောအဲ့ဒီသဘောလေးကိုသိချာမြင်ပြီဆိုရင်ဘုန်းကြီးတို့သဘောမြင်ရင်ဘာကိုမြင်တာလဲသဘောတွေ့ပြီဆိုရင် တရားတွေ့ခြင်းရင်ဘာကိုမြင်အောင်ရှုသဘောမြင်အောင်သာရှုသဘောမြင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားမြင်ပြီဘာတရားလဲဆိုရင်ရုပ်တရားနာမ်တရားမြင်ပြီရုပ်နာမ်တရားမြင်ပြီဆိုရင်တော့ဆက်ရှုသွားရင် အဖြစ်ပြက်တရားတွေနဲ့ကိုယ်တိုင်ဉာဏ်နဲ့မတွေ့နိုင်ပေဘူးလားအေးအဲ့ဒီလိုထိုင်ပြီးတော့ယောဂီပုဂ္ဂိုလ်များခဲ့သို့ရှုမှတ်ပွားများအားထုတ်ရင်းနဲ့တရားထူရသွားတဲ့ပုဂ္ဂိုလ်များဟာဘုန်းကြီးတို့ဗုဒ္ဓသာသနာမှာ နည်းနည်းလေးလားအများကြီးလားအများကြီးပဲဗုဒ္ဓသာသနာမှာဘုန်းကြီးတို့ထိုင်ရင်းနဲ့တရားရသွားတဲ့ပုဂ္ဂိုလ်ကြီးအများကြီးပဲအဲ့ဒီရဲ့ကထင်ရှားတဲ့တာရကလေးပေါ့လေအားကြစရာတူယူစရာကောင်းတဲ့တာရကလေးတစ်ခုကိုဘုန်းကြီးထုတ်ပြရရင်မြတ်စွာဘုရားလက်ထက်ဘုရားရှင်ကိုရမြတ်ကြီးတာဝတိပြေမွန်ဇေတဝန်ကျောင်းတရင်သုံးပြီးတော့နေစဉ်မှာရှင်သာရိပုတ္တရာမထေရသူမြတ်ကြီးရဲ့တပည့်တကာများ အဲ့ဒီတပည့်တကာများမှာသားလေးတယောက်ထွန်းကားအဲ့ဒီသားလေးဟာငယ်ရွယ်စဉ်အချိန်ကာကာလတည်းကဒါနပြုကျင်တဲ့တိတတ်တဲ့ငယ်ရွယ်တဲ့ဘာမှမသိသေးတဲ့ကလေးအရွယ်လေးတွေကသူ့ရဲ့လက်ထဲပါလာတဲ့များဟာတွေကိုအကုန်လုံးပေးတာအထိန်တော်တွေကိုအကုန်လုံးလက်ထဲဆွဲသူ့ရဲ့အခင်းတွေဆွဲဆွဲပြီးအထိန်တွေလက်ထဲထည့်ပေးနေတာနောက်ပြီးတော့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးဆွမ်းခံကြွလာတဲ့အခါကဏ္ဍကြတော့မိဘများက သားလေးကိုရှင်သာရိပုတ္တရာမထေရမြတ်ကြီးပြတသိန်းတန်ကမလာအခင်းလေးပေါ်မှာတင်းတင်ပြီးတော့အဲ့ဒီမှာရှင်သာရိပုတ္တရာမထေရမြတ်ကြီးရှေ့ကိုယူလာပြီးတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးကိုအရှင်ဘုရားရဲ့တပည့်သားလေးအဖြစ်သတ်မှတ်တော်မူပါဆိုပြီးတော့အဲ့ဒီမှာရှင်သာရိပုတ္တရာမထေရမြတ်ရှေ့ကိုချတယ်အဲ့ဒီမှာဒီသားငယ်လေးဟာတခါတည်းအောက်မှာခင်းထားတဲ့ကမလာအခင်းကိုတခါတည်းဆွဲလက်နဲ့ဆုပ်ဆွဲလက်ကိုခွာဖြုတ်မရဘူးပြန်ဆွဲ ခွာလိုက်ပြုတ်လိုက်မရဘူးအဲ့ဒီမှာမိဘများကသဘောပေါက်သွားတယ်ဩငါသားလေးဟာရှင်သာရိပုတ္တရာမထေရသူမြတ်ကြီးကိုဒီအခင်းကပလာလေးကိုလှူကျင်လို့ဖြစ်မှာပဲအဲ့ဒီမှာအဲ့ဒီအခင်းကပလာသူ့အောက်ကနေဖြုတ်ပြီးတော့သူ့လက်ထဲထည့်တဲ့အခါအဲ့ဒီမှာသူ့လက်နဲ့ဆွဲပြီးတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးလက်ထဲကိုအတင်းထည့်အဲ့ဒီမှာဒီလောက်မတိတက်ခင်အချိန်လေးကိုကတရားတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်လေးဖြစ်တယ်ခုနှစ်နှစ်သားအရွယ်လောက်ရောက်တဲ့အခါကဏ္ဍကြတော့မိဘများဟာဒီသားလေးကိုရှင်သာမဏေဖြစ် သွတ်သွင်းလိုတဲ့အတွက်ကြောင့်မို့ဘုရားမှုရှိတဲ့တန်ဃာတော်များသရင်300ဖြစ်တဲ့ဇေရုံအကြောင်းတိုင်းမှလာပြီးတော့တန်းလေးရှင်ပြုတ်ပေးတယ်အဲလိုတန်းလေးရှင်ပြုတ်ပေးတဲ့အခါကလန့်မှာခုနှစ်ရက်ခုနှစ်လီဆွမ်းများဆက်ကလှူဒန်းနေဘယ်နှရက်တိုင်တိုင်လဲခုနှစ်ရက်တိုင်တိုင်ဆွမ်းများဆက်ကလှူဒန်းနေဘုရားမှုရှိတဲ့တန်ဃာတော်ကြီးအားလုံးကိုလှူဒန်းနေလှူဒန်းတဲ့အခါမှာလည်းပဲဒီသားလေးကြိုက်တဲ့ငကျင်းသားဟင်းနဲ့ဆက်ကလှူဒန်းနေ ဒီသားငယ်လေးဟာငကျင်းသားဟင်းကိုအင်မတန်နှစ်သက်တယ်ငကျင်းသားဟင်းနှစ်သက်တဲ့အတွက်ကြောင့်သားလေးနှစ်သက်တဲ့ဟင်းနဲ့ပဲဘုရားမှုရှိတဲ့တန်ဃာတော်များကိုဆက်ကလူတန်းခုနှစ်ရက်ပြည့်ပြီဆိုတဲ့အခါကာလကြတော့မိဘများသားလေးလည်းပဲသာသနာမှာပြောနေပြီဖြစ်တော့နေတတ်ထိုင်တတ်ပြီဖြစ်တဲ့အတွက်ကြောင့်မို့မိဘများပြန်ပြီးတော့လုပ်ငန်းကင်ကန်းလုပ်အောင်မှဖြစ်တဲ့အတွက်ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကိုသားငယ်ကိုရင်လေးဒီကိုရင်လေးရဲ့အမည်ကိုလည်းပဲပန္တိတသာမဏေလို့ဘွဲ့မြည်လေးပေးထား အဲ့ဒီမှာဗဏိတသာမဏေငယ်လေးကိုအပ်ပြီးတော့ပြန်သွားကြ ပြန်သွားပြီဆိုတော့အလူရှင်တွေမရှိတော့ဘူးဆိုတော့တန်ဃာတော်တွေဆုံးကမဲ့ပုဂ္ဂိုလ်မရှိတော့အဲ့ဒီမှာတပိတ်ပိုက်ပြီးဆုံးကံထွက်ရမယ်ဆိုတော့ဘုရားမှုရှိတဲ့တန်ဃာတော်တွေဆုံးကံကြွကြရှင်သာရိပုတ္တရာမထေရသူမြတ်ကြီးကတော့ဆုံးကံကြွတာနောက်ကြတယ်တန်ဃာတော်တွေဆုံးကံကြွပြီဆိုတဲ့အချိန်ဒီမှာကြောင်းဝင်းထဲမှာလှက်ပန်းပြီးတော့တောက်ရည်အိုတွေကိုရေးဆေးတောက်ရည်အိုတွေရေးဖြစ်တောက်ရည်ခွက်တွေဆေးကြော အဲ့ဒါတွေပြီးတဲ့အခါကာလကျတော့အဲ့ဒီမှာကုရီမှာဝင်ပြီးတော့တခါတည်းတန့်တဲ့ရေအိုးတွေရေဖြစ်ကနုဒန်နေအားလုံးဆေးကြောပြီးပြီဆိုတဲ့အခါကာလကြတော့မှအဲ့ဒီမှာကြောင်းဝဲနေတဲ့မှာအမိုက်တရိုက်တွေကိုတပည့်စီလှဲဘာကြောင့်လဲဆိုတော့ပရဝါရီအခြားအခြားမိစ္ဆာဒိဋ္ဌိတွေဘုရားရှင်ကြောင်းတိုက်တင်းကိုလာပြီးတော့ကြည့်တဲ့အခါမှာဒီလိုမတတ်မရမတတ်မရှင်းနေတွေ့လို့ရှိရင်ဘုရားရှင်ရဲ့တပည့်သားတန်ဃာတော်တွေဟာတရားဓမ္မတွေလှူတဲ့ စွမ်းအကောင်းနေစွမ်းကောင်းမွန်စွမ်းကောင်းစွမ်းမွန်နေဖုံးပေးပြီးစားတော့ပြီးတော့အလကားအိတ်နေကြတာပဲဘာတစ်ခုမှမလုပ်ကြဘူးလို့ပြစ်တင်ကဲ့ရဲ့မှာဆိုတဲ့အတွက်ရှင်သာရိပုတ္တရာမထေရမြတ်ကြီးကအာနုတ္တပစ္စည်းလှဲအမိုက်ပါကျုံပြီးပြီဆိုမှစွန့်ခံကြွတော့စွန့်ခံကြွတဲ့အချိန်ဟာစောသလားနောက်ကြနောက်ကြတယ်အဲဒီမှာနောက်ကြပြီးတော့မှစွန့်ခံကြွ ဆုံးခံကြွားတဲ့ကသာမဏေလေးကလည်းပဲကျောင်းထဲမှာတပားနဲ့ထားခဲ့ဖို့ဆိုတာလည်းမဖြစ်တော့သာမဏေလေးကလည်းပဲသင်္ကန်းလေးယုံတတ်ပြီဆိုတဲ့အခါကျတော့သူလည်းပဲဆုံးခံလိုက်မယ်ဆိုတော့ကဲလိုက်ခဲလိုက်ခဲဆိုပြီးတော့သင်္ကန်းလေးယုံတပိတ်လေးလွယ်ပြီးတော့လိုက်လာအဲလိုတပိတ်လွယ်ပြီးတော့ဆုံးခံလိုက်လာတဲ့အခါကျတော့ဆုံးခံကြွားရတာကနက်နက်လေးနောက်ကျမှကြွားရတာဖြစ်တဲ့အတွက်လမ်းယိုးကမသွားဘဲနဲ့ဖြန့်လန်းဖြစ်တဲ့အဲဒီမှာလေကစွန်းယိုးလမ်းကနေပြီးတော့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကြွားတယ် အဲ့လိုကစင်းယောကကြွတဲ့အခါကဏ္ဍကြတော့ဘာတွေတွေ့တယ်လဲဆိုတော့အဲ့ဒီမှာလေထဲမှာတစ်ခင်းဆိုင်နေတဲ့ပုံကိုယ်တွေကရေမြောင်းတွေကရေပေါ့မြောင်းတွေကရေတွေကိုမိမိတို့တစ်ခင်းထဲမှာတစ်ပင်လေးတွေရေသွင်းမို့ရအချိန်ရောက်ပြီဆိုတဲ့အခါကျတော့ပေါက်တူးလေးတွေနဲ့မြောင်းလေးတွေသွဲမြောင်းသွဲပြီးတဲ့အခါကလည်းကျတော့ရေသွင်းနေကြတာအဲ့ဒီမှာတာမဏိငယ်လေးကသူကလည်းတထေးသားဆိုတော့ဘာမှမသိဘူးလေဘာမှမသိတော့အဲ့မှာဒါဘာလုပ်ကြတာလဲလို့မေးတယ် မေးတဲ့အခါကဏ္ဍကြတော့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကငါရှင်သာမဏေဒါသူတို့ရဲ့သခင်လေးတွေတဲ့သစ်ပင်လေးတွေရှင်တန်မှုအတွက်ရေသွင်းကြတာ။အော်ရေကလည်းပဲဒီလိုသွင်းလို့ရသလား။ကိုလိုတဲ့နေရာကိုရေကိုဒီလိုလုပ်လို့ရသလား။ရတာပေါ့ဒီလိုမြောင်းလေးတွေသွဲတန်းလိုက်မယ်ဆိုရင်ကိုလိုချင်တဲ့နေရာရောက်အောင်ရေတွေကအရောက်လာတယ်။ဒါတက်ရှိတွေလားတက်မဲ့တွေလားမေးတယ်။ဒါတက်မဲ့အရာဝတ္ထုတွေ။အဲ့ဒီမှာကိုရင်သာမဏေငယ်လေးကအော်တက်မဲ့ဖြစ်တဲ့အရာဝတ္ထုတွေတောင်မှ လိုတဲ့နေရာကိုရောက်အောင်ပို့နိုင်တယ်ငါရဲ့တက်ရှိဖြစ်တဲ့စိတ်ကလေးကိုငါဘာလို့ငါထားခြင်းတဲ့နေရာထားလို့မရနိုင်ရတာလဲကိုရင်လေးကိုဒီမှာသုံးရမြောက်လောက်ကြော်လွန်ပြီဆိုတဲ့ကူကကမ္မထန်တရားပြေးပြီးတော့တရားအထုတ်ခိုင်းနေပြီအဲ့ဒီခါကာလမှာကွင်တာမဏီလေးဟာဒီစိတ်ကလေးကိုထိန်းလို့မရတာဘူးအခုဒီမှာတက်မဲ့အရာဝတ္ထုကိုလိုချင်တဲ့နေရာကိုလိုသလိုရောက်အောင်ယူနိုင်လို့ရှိရင်ငါတက်ရှိဖြစ်တဲ့ဒီစိတ်ကလေးကိုဘာကြောင့်မထိန်းနိုင်ရမှာလဲအဲ့ဒီမှာစိတ်ထဲမှာ အဲ့ဒီနေရာကိုအမှတ်ကလေးတမှတ်ယူလိုက်ပြန်အဲ့ဒီကနေပြီးတော့နမူနာလေးယူလိုက်ပြန်နောက်တကရှေ့ဆက်သွားတဲ့အခါကလည်းကြတော့မလုပ်နေကြလေဆိုတော့လေးသမားတွေတွေ့လေးသမားတွေကမြားဆန်တွေကိုတခါနဲ့ပြုတ်လုံနေကြတာဖြစ်တော့ဝါးလေးတွေကိုမြားဆန်လောက်ရတာဖြစ်တော့တခါတရံမှာဝါးလေးတွေကောက်အဲ့ဒီကောက်နေတာလေးတွေကိုဖြောက်အောင်မလုပ်ရလဲဆိုတော့အပူပေးရဖြောက်အောင်မလုပ်ရလဲ အပူလေးပေးပြီးတော့မှလက်ကလေးနဲ့တခါနဲ့နှိမ့်နှိမ့်နှိမ့်နှိမ့်ပြီးတော့ဖြောင်းသွားရင်အပူလေးပေးပြီးတော့ဖြောင်းရင်အဲ့ဒီမြားဆန်လေးတွေကောက်နေတဲ့မြားဆန်လေးတွေကဖြောင်းအဲ့ဒီမှာဘာလောက်တာလဲမေးပြန်တော့ဒါဟာလေးသမားတွေဖြစ်တယ်သူတို့မြားလေးတွေလောက်ကြတာဖြစ်တယ်ဟောဒီမြားတွေကလည်းကောက်နေတာတွေလည်းဖြောင်းအောင်လုပ်လို့ရသလားရတာပေါ့ဒီမှာအပူလေးပေးလိုက်ရင်ပျော့သွားတယ်ပျော့သွားတဲ့အခါမှာအလိုရှိသလိုကင်တွယ်လို့ရတယ်ဒါတက်ရှိလားတက်မဲ့လားမေးတဲ့အခါဒါတက်မဲ့အရာဝတ္ထုတွေဆိုတော့ဩကြည်စမ်း တက်မဲ့အရာဝတ္ထုတွေတောင်ကောက်နေတာကိုဖြောင်းအောင်လုပ်လို့ရတယ်ငါစိတ်ကောက်နေတဲ့စိတ်ကိုဘာလို့ဖြောင်းအောင်လုပ်လို့မရရမှာလဲငါကြိုးစားမယ်ဒီလိုပေါ့အဲ့ဒီကနေရှေ့ဆက်သွားပြန်တော့တည့်ရွေသမားတွေတွေ့ပြန်တယ်တည့်ရွေသမားဆိုတာလှဲပြီးတွေလုပ်နေကြတဲ့ပုံကိုယ်တွေပေါ့တက်သားတွေကိုအဖြောင်းကိုအကောက်အကောက်ကိုအဖြောင်းဖြစ်အောင်လုပ်နေကြထွင်ညာထုကြနေတယ်အဲ့ဒီမှာလည်းပဲဒီလိုမေးမေးတဲ့အခါကျတော့မှကိုရင်လေးဟာအဲ့ဒီကနေပြီးတော့အဲ့ဒီမှာ တိမ့်မဲ့အရာဝတ္ထုတွေကိုလိုရှိတဲ့ပုံစံရအောင်တွင်းနေတာလေးကိုသိပြီးတော့မိမိရဲ့သက်ရှိဖြစ်တဲ့ဒီစိတ်ကလေးကိုလည်းပဲငါငြိမ်အောင်ငါထားတဲ့နေရာကိုရောက်ထားနိုင်အောင်ကြိုးစားမယ်ငါပြန်တော့မယ်ဆိုပြီးတော့အဲ့ဒီမှာဆုံးဖြတ်ပြီးတော့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကိုလက်အုပ်လေးချီပြီးအရှင်ဘုရားတပည့်တော်ဆုံးခံမလိုက်ချင်တော့ဘူးဘုရားအဲ့ဒီဆုံးခံမလိုက်ချင်တော့ဘူးဆိုတော့ဘာလို့မှလဲတပည့်တော်ကြောင်းပြန်တော့မယ်ဘုရားတပည့်တော်ပြန်ပြီးတရားအထုတ်တော့မယ်အေးအေးအေးဒီလိုဆိုရင်လည်းပြန်တာပေါ့ဆိုပြီးတော့အဲ့ဒီမှာပြန်လှုပ်လိုက် အဲ့ဒီပြန်လွတ်တဲ့အခါမှာပြန်ကန်နီးလေးမှာကွင်လေးကရှင်သာရိပုတ္တရာမထေရသူမြတ်ပဲလှည့်ပြီးတော့ရှင်ဖျားတဲ့တပည့်တော်အတွက်ငကျင်သာဟင်ရအောင်ဆွမ်းခံခဲ့ပါဖျားတဲ့ဒါကွင်လေးဆိုတော့ငယ်တဲ့ပုဂ္ဂိုလ်ကဘယ်တော့မှမညာဘူးကိုစားကျင်တာကိုကိုအမှန်အတိုင်းပဲပြောတာအဲ့ဒီမှာတပည့်တော်အတွက်ငကျင်သာဟင်ဆွမ်းခံခဲ့ပါဖျားဆိုတော့ဟိုကရှင်သာရိပုတ္တရာမထေရသူမြတ်ကြီးကပရပတ္တောဇီဝီကောဒုက္ခောတဲ့ငါရှင်သာမဏေ ငါတို့ဟာသူတော်ဘာကိုအမိပြုပြီးအသက်မွေးဝမ်းကြောင်းပြုနေရတာတဲ့သူတို့တရားတရားရှိမှလောင်းတာလှူတာကိုပဲစားရတယ်တဲ့အဲ့တော့ဒီငကျင်းသားဟင်ဒီကနေ့ရမယ်မရဘူးဆိုတာဘယ်လိုလုပ်ပြီးတော့တတ်အသိနိုင်မလဲတတ်အပြောနိုင်မလဲအဲ့တော့ဟိုကသာမဏေငယ်လေးကပြောလိုက်သေးတယ်အရှင်ဘုရားတဲ့အရှင်ဘုရားရဲ့ဘုံကံကြောင့်မရခဲ့ရင်လည်းပဲတပည့်တော်ရဲ့ဘုံကံကြောင့်ဒီကနေ့ငကျင်းသားဟင်ရကိုရခဲ့ပါလိမ့်မယ်ဘုရား သူ့ရဲ့ကံကိုသူယုံကြည်တယ်လေယုံကြည်တဲ့အတွက်ကြောင့်မို့အဲ့လိုရှောင်းလိုက်ပြီးတော့ရှင်သာရိပုတ္တရာမထေရသူမြတ်မြို့တွင်းဆွမ်းကောင်ဝင်သွားကွင်းသားမဏိလေးပြန်လာပြန်လာပြီးတော့ကွင်းသားမဏိလေးဟာသူ့ရဲ့သင်္ကန်းကျောင်းလေးရောက်ပြီဆိုတာနဲ့တပြိုင်နက်တည်းအဲ့ဒီမှာတပိတ်လေးကိုနေရာတကျထားခြေတော်လေးဆေးကြော်ပြီးတော့အဲ့ဒီမှာတရားထိုင်တော့တာပဲအဲ့ဒီမှာတရားထိုင်တဲ့အခါကာလမှာပန်ဝန်းကျင်ကအတန်ပလန်နေမကြားရအောင် ပန်ဝန်းကျင်အတန်လေးဆိုတာဘုန်းကြီးတို့ယောဂီများတရားအားထုတ်တဲ့ပုဂ္ဂိုလ်အတွက်တမာရီအနှောက်အယှက်မဖြစ်ဘူးလားအတန်ဟာအနှောက်အယှက်ဖြစ်တယ်ဒါကြောင့်မို့တရားအားထုတ်တဲ့အခါမှာဘုန်းကြီးတို့ယောဂီများဘေးကပုဂ္ဂိုလ်တွေအနှောက်အယှက်မဖြစ်အောင်ယောဂီပုဂ္ဂိုလ်ချင်းချင်းအဲ့ဒီမှာတတိထားဖို့လိုအပ်တယ်ထိုင်တာထတာကစအချောင်းဆိုရင်လည်းအချောင်းဆိုတာလေးကိုလက်ကင်ပွားလေးနဲ့တပတ်ကလေးနဲ့အုပ်ပြီးဆိုးအဲနောက်ပြီးတော့တရားထိုင်နေတဲ့အခါမှာဘေးမှာပါလာတဲ့ကြွကြွအိမ်မနှိုင်းနဲ့ ကျွတ်ကျွတ်အိတ်တွေလည်းပဲတရားထိုင်တဲ့နားကိုယူလဲမလာနဲ့အထုဆင်ញင်ရတယ်အဲ့ဒါလေးဒီကျွတ်ကျွတ်အိတ်ကဘေးယောဂီကိုအနှောက်အယှက်အများကြီးပေးတတ်တယ်သူကအတန်ဒီအင်မတန်ဆူညံတတ်ဒါကြောင့်မို့ကျွတ်ကျွတ်အိတ်ကိုတရားထိုင်တဲ့နားကိုယူကိုယူမလာခဲ့နဲ့အဲ့ဒါကိုအထုရှောင်ရအဲ့ဒီမှာတရားထိုင်တဲ့အခါမှာတမာရီအတန်တမာရီရဲ့ဆူညောက်အဲ့တော့ဒီအတန်ကြောင့်တမာရီပြည့်စည်နိုင်တာဖြစ်တော့အဲ့ဒီမှာကွင်တာမဏိငယ်လေးဘုံကံဘလောက်ကြီးတယ်လဲဆိုရင်တရားမင်းကိုယ်တိုင်ဆင်းပြီးတော့ အဲ့ဒီအတန်ပလန်တွေမကြားရအောင်တရားမင်းကိုယ်တိုင်စောင့်ရှောက်ပေးတယ်အဲ့ဒီမှာငှက်တွေဘာတွေလည်းပဲအဲ့ဒီကြောင်းပတ်ဝန်းကျင်ကိုမလားအောင်စောင့်ရှောက်ထားတယ်လေအကျမ်းမတက်ရအောင်လည်းစောင့်ရှောက်ထားတယ်လေတက်ရင်တိရွက်တွေကအရွက်ချင်းရိုက်မယ်ရိုက်ရင်အတန်တွေမြည်မယ်အဲ့လိုစောင့်ရှောက်ပြီးတော့စိတ်ငြိမ်နေတဲ့အခါကျတော့တမာရီထူထောင်ရတာနည်းနည်းရမလားမြန်မြန်ရမလားကဲတမာရီမြန်မြန်ရအဲ့ဒီမှာတမာရီတွေထက်တန်အားကောင်းစွာရလာတဲ့အခါကျတော့တမာတိတော့ယထာဘူတံပဇာနာတိ တမာတိတော်စိတ်တည်ကြည်မှုတမာတိရတဲ့ပုဂ္ဂိုလ်ဟာယထာဘူတံရုပ်ကိုရုပ်တိုင်းနာကိုနာတိုင်းပဇာနာတိသိတယ်။တမာတိရနေတဲ့ပုဂ္ဂိုလ်ဟာယုံနံတရားတွေကိုအမှန်တိုင်းမသိနိုင်ဘူးလား။အမှန်တိုင်းသိနိုင်တဲ့ယထာဘူတဉာဏ်ရတယ်။အဲဒီမှာဉာဏ်နေယုံနံဖြစ်ပျက်ကစပြီးတော့ဝိပဿနာဉာဏ်နေအစဉ်စဉ်တဲပြီးတော့တာမဏေငယ်လေးဟာဒီဝိပဿနာဉာဏ်နေရင့်ကျက်ပြည့်စုံတဲ့အခါကျတော့အရိယာမဉ္ဇဉ်ပူဉ္ဇဉ်ဆက်ရောက်သောတာပန်ဖြစ်။ ဆက်လက်ပြီးရှုပွားအထုတ်တဲ့ခါကျတော့ဟောသဂရဂံမိမညာပူညာဆက်ရောက်သဂရဂံဖြစ်ဆက်လက်ရှုပွားအထုတ်တဲ့ခါကျတော့အနာဂံမိမညာပူညာဆက်ရောက်အနာဂံဖြစ်အနာဂံတိအောင်ဖြစ်သွားပြီတရားမင်းကိုယ်တိုင်စောင့်ရှောက်နေတာနော်ဘာတန်မှမကြရအောင်အဲ့ဒီမှာဘုရားမှုရှိတဲ့တန်ဃာတော်များလည်းပဲကြောင်းတက်ကိုပြန်ရောက်နေပြီပြန်ရောက်ပြီးလို့စွမ်းများတောင်ဖုံးပေးပြီးနေပြီအဲ့ဒီဆုံးပေးစွမ်းဖုံးပေးပြီးနေတဲ့အချိန်မှာပြီးတဲ့အချိန်မှာဟောဒီတာမဏိပဏိတတာမဏိငယ်လေးဟာအနာဂါမိမညာပူညာဆက်ရောက်ပြီးတော့အနာဂါပုဂ္ဂိုလ်ကြီးဖြစ်နေပြီ အဲ့ဒီအချိန်မှာဟိုကရှင်သာရိပုတ္တရာမထေရမြတ်ကြီးကဆွမ်းခံပြန်ကြွလာပြီဆွမ်းခံကြွလာလည်းပဲနောက်ကျပြန်လာတော့လည်းဘာဖြစ်လဲနောက်ကျအဲ့ဒီနေ့မှာထူးထူးခြားခြားရှင်သာရိပုတ္တရာမထေရမြတ်ကြီးဆွမ်းခံကြွတော့ပထမဦးဆုံးအိမ်ပဲရောက်တဲ့အခါကလည်းကြတော့ဩအဲ့ဒီအိမ်ကရှင်ဘုရားဆွမ်းခံမကြွတာခုနှစ်ရက်တောင်ရှိသွားပြီဟုတ်တယ်เจ้าမှာဆွမ်းခံမဲ့ပုဂ္ဂိုလ်ရှိနေတဲ့အတွက်ခုနှစ်ရက်ပြတ်သွားတယ်ကံရသိမ့်လိုက်တာဗျာဒီကနေ့အရှင်ဘုရားလည်းကြွလာတယ်တပည့်တော်တို့လည်းပဲငကြင်သားဟင်းလေးချက်တာ ဒါကြောင့်ရှင်ဖရာကိုဒီမှာပဲတပည့်တော်ငကျင်သားဟင်းနဲ့ဆွန့်ကပ်ပြရစီဆိုပြီးတပိတ်ကိုယူတယ်ရှင်သာရိပုတ္တရာတပိတ်မပေးဘူးမပေးတာဘာကြောင့်လဲဆိုတော့ကိုရင်လေးကအရှင်ဖရာငကျင်သားဟင်းရအောင်ခံခဲ့ပါဗျာတဲ့ဒီမှာတပိတ်ပေးလိုက်ရင်ဟိုကဆွန့်ကပ်ရင်ဒီမှာပဲဆွန့်ကပ်လို့ရှိရင်ဒီငကျင်သားဟင်းကြောင်းတီအောင်ပတ်မှာမဟုတ်တော့ဒါကြောင့်မို့တပိတ်မပေးတော့ရှင်ဖရာတဲ့ဟိုကတကာကဒီမှာလဲဆွန့်ကပ်ပါမယ်တပိတ်သေးကိုလေးပဲထည့်လှူပါမယ်ဖရာဆိုတော့မှတပိတ်ပေးလိုက်တယ်အဲ့ဒီမှာဆွန့်ကပ် ဆွန့်ကပ်ပြီးတော့ဆွန့်ဖုံးပေးပြီးတော့အနုမောဒနာတရားလေးချင်းမြဲဟောကြားပြီးတော့နောက်ကျနေတဲ့အခါကလည်းကြတော့ဟောရှင်သာရိပုတ္တရာမထေရသူမြတ်ကြီးပြန်လာတာနှေးနေလားမြန်မြန်လားနေခက်မြန်မြန်ပဲအမှကျဲကျဲပဲပြောရတော့မှာပေါ့အဲ့ဒီမှာခက်မြန်မြန်ပဲခတ်တုတ်တုတ်ပဲတာမဏိငယ်လေးတခါတည်းဆွမ်းဆာနေလောက်ပြီဆိုပြီးပြန်ကြွအဲ့ဒီမှာပြန်ကြွလာလို့ကြောင်းနှမ်းရောက်တဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးက ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကြွလာတာကိုတရားမင်းကအရှင်ဘုရားကိုရင်လေးတရားအထုတ်နေလို့နေပါအောင်လို့တားရဲပါမလားမတားရဲဘူးတရားမင်းမတားရဲဘူးမတားရဲတော့တရားမင်းကပြန်ပြေးပြီရှင်သာရိပုတ္တရာကိုရောင်မြတ်ကြီးကို तू မတားနိုင်တားနိုင်တာမြတ်စွာဘုရားတပါးပဲတားနိုင်အဲ့ဒီမှာမြတ်စွာဘုရားညံတော်နဲ့ကြည့်လိုက်တော့တာမဏေငယ်လေးဟာယဟန္တာဖြစ်နိုင်တော့တဲ့ပါရမီတို့ရှိတယ်ငါဘုရားကိုယ်တိုင်စောင့်ရှောက်မှာဖြစ်မယ်ဆိုပြီးဘုရားရှင်ကိုရောင်မြတ်ကြီးကရှင်သာရိပုတ္တရာမထေရသူမြတ်ကြီးကြွလာမဲ့လမ်းကိုဈဉ္ညာကြွတယ် ဇွန်ဖုံးပေးပြီးသွားပြီဈဉ္ညာကြွအဲ့ဒီမှာဈဉ္ညာကြွနေတဲ့အခါကျတော့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးဟာလည်းပဲကိုရင်သားမဏိငယ်လေးဆွမ်းဆန်နေတော့မှာပဲဆိုပြီးခတ်တုတ်တုတ်အမှတ်ကျဲကျဲနဲ့လာလိုက်တာမြတ်စွာဘုရားလည်းတွေ့လိုက်ရောပဋိဥပ္ပအဲ့ဒီမှာအမှတ်စိတ်သွားတယ်ယောဂီတွေလိုပေါ့ဟုတ်တယ်မဟုတ်လားဒါကြတဲ့တုတ်တုတ်တုတ်တုတ်တုတ်တုတ်တုတ်နဲ့ဟောဘုန်းကြီးလည်းမြင်လိုက်ရောအမဲခါတဲ့ပဋိဥပ္ပပြီးတော့ခါတဲ့ကိုလုံကြီးစမ်းမြကိုနင်းမိတော့မလားအောင်မရတယ်ခါစိတ်နေလိုက်တာအရှိကိုမရောက်တော့ အခုဟိုမှလည်းပဲဒီမှာရှင်သာရိပုတ္တရာမထေရသူမြတ်ကြီးမြတ်စွာဘုရားလည်းမြင်လိုက်ရောသူကခြေလမ်းနေတုံသွားပြီအဲ့ဒီမှာဖြည်းဖြည်းလေးကြွမြတ်စွာဘုရားကအဲ့ဒီမှာအမေးလေးခုမေးတယ်အမေးပု္ပ္ပာလေးပုတ်မေးလိုက်တယ်ရှင်သာရိပုတ္တရာမထေရမြတ်ကြီးကလည်းအဲ့ဒီအမေးကိုပြန်ပြီးတော့အဖြေလေးပုတ်ဖြေတယ်အဲ့ဒီမေးနေတာကိုလည်းဟိုမှာတရားအားထုတ်နေတဲ့တာမဏိငယ်လေးကြားနေတယ်မြတ်စွာဘုရားဟောနေတဲ့အမေးပု္ပ္ပာကိုလည်းကြားတယ်ရှင်သာရိပုတ္တရာဖြေတဲ့အဖြေပု္ပ္ပာတရားကိုလည်းကြားတယ် အဲ့ဒီအမေးအဖြေလေးလေးပုဂ္ဂိုလ်ဟိုကမေးဖြေတဲ့ပုဂ္ဂိုလ်ကဖြေလို့အဲ့ဒီအဖြေလေးလဲဆုံးသွားရောတာမဏေငယ်လေးဟာကိလေသာအသောကုန်ခန်းပြီးတော့ယဟန္တာမထေမြတ်ကြီးဖြစ်သွားတယ်တထိုင်အတွင်းထဲမှာဘယ်နှထိုင်အတွင်းလဲတထိုင်အတွင်းထဲမှာနော်ဘုန်းကြီးတို့ယောဂီများတခါတည်းမနေ့ကတည်းကစွမ်းကံမသွားတော့ဘဲနဲ့ပြန်လာပြီးထိုင်ရှုမှတ်လိုက်တာဝိပဿနာဉာဏ်နဲ့မဉာဏ်နဲ့အစဉ်စဉ်တက်ပြီးတော့ဟောအရိယာမဉာဏ်ပူညာဆက်ရောက်သောတာပန်တဂရကံအနာကံ တရားမြင်စောင့်ရှောက်တာအနာဂတ်ထိအောင်ရောက်သွားတယ်နောက်ဘုရားရှင်ကိုရောင်မြတ်ကြီးစောင့်ရှောက်လိုက်တာယဟန္တာထိအောင်ဖြစ်သွားတယ်အဲ့တော့ထိုင်ပြီးရှုမှတ်ရင်လားရပ်ပြီးရှုမှတ်ရင်လားကဲဒါကြောင့်ဘုန်းကြီးတို့ယောဂီများ ထိုင်ပြီးရှုမှတ်မယ်ဆိုရင်လည်းပဲတရားအသိဉာဏ်တူတွေနေနေရမှာလားမြန်မြန်ရမှာလားကဲဒီတော့ဘုန်းကြီးတို့ယောဂီများဟာဈဉ္ညာသွားပြီးရှုမှတ်လို့လည်းတရားရနိုင်တယ် ရန့်ပြီးရှုမှတ်လို့လေတရားရနိုင်တယ်ဟိုထိုင်ပြီးရှုမှတ်လို့ကတော့ဖြင့်အထူးကိုတရားထူးတွေမြန်မြန်ကြီးကိုမရနိုင်ပေဘူးလားဗျာအေးတရားထူးတွေမြန်မြန်ကြီးကိုရနိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဟာလည်းပဲထိုင်ဣရိယာပုနဲ့ရှုမှတ်တဲ့အခါတနည်းအားဖြင့်ထိုင်ကမ္မဋ္ဌာန်းရှုမှတ်တဲ့အခါမှာလည်းပဲတမန်ငါရှံငါအမှတ်ဖြစ်ုံရှုရမှာလားစူးစူးဆိုင်ဆိုင်ရှုရမှာလားအေးစူးစူးဆိုင်ဆိုင်ရှုလို့ယောဂီပုဂ္ဂိုလ်ဟာ တေချာစိုက်ပြီးရှုမှတ်လို့ရှိရင်ဟိုကရှုနေတာလေးရဲ့ရှုသိနေတာလေးရဲ့ဘယ်နှခုတွေ့ရမလဲနှစ်ခုတွေ့ရလိမ့်မယ်ဟိုမှာဖောင်းနေတာလေးရဲ့ဖောင်းတယ်လို့ရှုသိတဲ့စိတ်ကလေးရဲ့နှစ်ခုပိန်နေတာလေးရဲ့ပိန်တယ်လို့ရှုနေတာလေးရဲ့နှစ်ခုဘယ်နှခုတွေ့ရလဲဖောင်းတာလေးကယုတ်ရှုသိနေတာလေးကဘာလဲပိန်နေတာလေးကယုတ်ရှုသိနေတာလေးကဟောအဲ့ဒီနှစ်ခုတစ်ခါတည်းတွေ့သွားတာထိုင်တယ်ထိတယ်လို့ရှုရင်လည်းပဲဒီတိုင်းပဲ ထိုင်နေတာလေးရဲ့ထိုင်နေလို့ရှုနေတဲ့စိတ်ကလေးရဲ့ဘယ်နှခုလဲထိနေတာလေးရဲ့ထိတယ်လို့ရှုနေတဲ့စိတ်ကလေးရဲ့ဘယ်နှခုလဲထိုင်နေတာလေးကယုတ်ထိုင်တယ်လို့ရှုသိနေတာလေးကပါလဲထိနေတာလေးကယုတ်ထိနေတယ်လို့ရှုသိနေတာလေးကပါလဲအေးဒါကြောင့်မို့ဒါလေးကိုမှတ်တမ်းလေးတင်လိုက်ရအောင်တစ်ခေါက်ပဲထိုင်စဉ်ဆက်ဆံထိုင်တယ်မှတ်၍နှရယုတ်နံထိုင်တယ်မှတ်၍နှရယုတ်နံ ဝဲတိယံမဉဏ်ရှင်၍ကြည်ထိတဲ့ထိစဉ်ဆက်ဆံထိစဉ်ဆက်ဆံထိတယ်မှတ်၍နှရယုတ်နံကွဲတိယံမဉဏ်ရှင်၍ကြည် ဉာဏ်လေးနဲ့ကြည့်နော်ဘာနဲ့ကြည့်ရမှာလဲဉာဏ်နဲ့တေချာကြည့်ရင်သူ့သဘောတွေမတွေ့နိုင်ဘူးလားတွေ့နိုင်တယ်ကဲဆိုလိုက်အောင်ဖောင်းစဉ်ဆက်ဆံဖောင်းစဉ်ဆက်ဆံဖောင်းတယ်မှတ်၍ဖောင်းတယ်မှတ်၍နှရယုတ်နံနှရယုတ်နံကွဲတိယံကွဲတိယံမှန်ညာရှင်း၍ကြည်မှန်ညာရှင်း၍ကြည်ပိန်စဉ်ဆက်ဆံပိန်စဉ်ဆက်ဆံပိန်တယ်မှတ်၍ နှယယုတ်နံဝေတိယံမှန်ညာရှင်၍ကြည်ဖောင်းတဲ့မူယာသိမှုဟာဝေကညာနှင့်သည်ပိန်တဲ့မူယာသိမှုဟာဝေကညာနှင့်သည် ဖောင်းတဲ့မူရာလေးရဲ့ဖောင်းတယ်လို့သိတာလေးရဲ့ပိန်တဲ့မူရာလေးရဲ့ပိန်တယ်လို့သိတာလေးရဲ့နှစ်ခုကွဲသွားတယ်နော်အဲ့ဒီနှစ်ခုကပေါင်းတဲ့မူရာပိန်တဲ့မူရာလေးကယုတ်သိနေတာလေးကပါလေကဲဆိုလိုက်နာယုတ်ကွဲမှုနာယုတ်ကွဲမှုနာမရူပနာမရူပပရိစေရပရိစေရညာနာဖြစ်လေ၏ညာနာဖြစ်လေ၏နာယုတ်ကွဲသည့်နာယုတ်ကွဲသည့်ဒိဋ္ဌိဝိဒိဋ္ဌိဝိ သုတ်တိဖြစ်လေ၏အေးအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာဖောင်းအာယုံပင်အာယုံလေးရှုရင်းနဲ့နာယုံကွဲသိလာမယ်အဲ့ဒီကနေဆက်လက်ရှုတဲ့အခါအကြောင်းကျိုးတွေသိလာမယ်အဲ့ဒီကဆက်လက်ရှုလို့တမာရီအားကောင်းလာတဲ့အခါအဖြစ်အပျက်အိစ္ဆာဒုက္ခအနတ္တသဘောတွေမသိနိုင်ဘူးလားအဲ့ဒီကနေဆက်လက်ကြိုးစားလို့ရှုပွားအားထုတ်သွားရင်ပဏိတသာမဏေငယ်လေးကဲ့သို့တထိုင်အတွင်းနဲ့ကိလေသာအသောကုန်ခံယဟန္တာတိအောင်မဖြစ်နိုင်ဘူးလားတရားဓုတွေမရနိုင်ဘူးလား ဒါကြောင့်ဘယ်ဣရိယာပုနဲ့ပဲရှုရှုတရားရနိုင်သလားမရနိုင်ဘူးလားဘုနာစာပရံဘိခဝေဘိက္ခုကိသံတော်ဝါကိသံမိတိပဇာနာတိထိတော်ဝါထိတော်မိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိဘေကဝေယံတော်များဥချင်းသားတို့ဘုနာစာပရံရှုမပွားများအထုပ်ပုံနောက်တစ်မျိုးကဘိက္ခုယဟန်တိဝါယောဂီပုဂ္ဂိုလ်သည် ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံသွားစေသွားကြိုက်သွားစဉ်မူလီကိစ္ဆာမိတိသွားသည်ဟု၍ပဇာနာတိတိဝါတိအောင်ရှုပါထီတော်ဝါရတ်တော်လီဝါရတ်လျင်လီဝါရတုံရစေရခိုက်ရစဉ်မူလီထီတော်မိတိယတိဟု၍ပဇာနာတိတိဝါတိအောင်ရှုပါနိသိဏောဝါထိုင်တော်လီဝါထိုင်လျင်လီဝါထိုင်လုံးထိုင်စေထိုင်ကြိုက်ထိုင်စဉ်မူလီနိသိဏောမိတိထိုင်သည်ဟု၍ပဇာနာတိတိဝါတိအောင်ရှုပါ ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုတော်မြတ်ကြီးသည်ဩဇာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တတိကဲဣမာယဆုကြ